ဒေသရာထုတ်တာလည်းတော့ဘာနာသတ္တရာဘောကပါဠိတန်ဥဒ္ဒါတိပြန်တာထုတ်ဝါပိစဒဝါပိစဘောမှာလို့ပဲကိုစဒဆိုတာယူအတော်ပဲကိုယူအဲ့တော့လည်းဒီတရားကိုပဲကိုယူတော့မှာပြုလို့ဟောရတော့သမထဗျာတော့လည်းဘာသာမှာလဲဒီတရားတော့ဟုတ်တယ်ဘယ်လိုဟောလို့ပြည့်တယ် သာနာတော့အဘိဓမ္မပတ္တတော်အာသဝနခေယဝရာမိနောအသနာတော်နောအပတ္တတော်ခြေသားတို့အဟံငါဗျာတိဇာနာတော်ပတ္တတော်တရားကိုသိသောပုဂ္ဂိုလ်တရားကိုမြင်သောပုဂ္ဂိုလ်အတွက်အာသဝနခေယဝရာမိကိလေသာအာတော်ရရတဲ့ပုံကြောင်းငါဗျာဟောလေအာသနာတော်နောအပတ္တတော်နောအာသနာတော်နောအပတ္တတော်တရားကိုမသိမမြင်တဲ့ပုဂ္ဂိုလ်တွေအတွက် တွေ့တာကိုရောင်းမှာဗျာမဟုတ်ဘူးတဲ့ဒိဋ္ဌဝိဝေဒနာရောပိပတ္တရောအာရဝဏခေယောဟောတိခြေသားတော့ဘယ်ကိုဘယ်တရားကိုကြည့်ဘယ်တရားကိုကြည့်ဘယ်တရားကိုမြင်ပြီးတော့အာသောတရားကုန်တယ်ဆိုရင်ဣတိရူပဣတိရူပသံဃူရောဣတိရူပသအတ္တေနမောဣတိဝေဒနာဣတိပညာဣတိသင်္ခါရဣတိဝေဒနာဣတိဝေဒနာသံဃူရောဣတိဝေဒနာသအတ္တေနမော ဒီဝံကောဘိဝေသနာရောဒီဝံပတ္တတော်အာသဝနာခယောဟောတိတဲ့။ဒါကယုတ်ဒါယုတ်ဖြစ်ခြင်းအကြောင်းဒါယုတ်ချုပ်ခြင်းအကြောင်းဒါကဝေဒနာဒါပညာသင်္ခါရဝိညာဏအဲဒီခန္ဓာ၅ပါးပဲ။ခန္ဓာ၅ပါးကိုဖြစ်ခြင်းအကြောင်းချုပ်ခြင်းအကြောင်းကိုသိမှမြင်မှအာလောတရားတွေကုန်တယ်လို့ဒါဗျာဟောတယ်။သမဏေဗျာ ဘာဝနာနိရောဓအနနိရောဓတဘိက္ခုဘိက္ခုနဝေဒတော်သင်္သာပိဧဝအိစ္ဆာဥပိ္ပိယဟောဝဒမေအနုပါရယအလိုဣစေအမှုစီယာတိစိတ္တရောတဲ့ဘာဝနာနိရောဓနိရောဓတဘာဝနာတရားကိုဘာဝနာနိရောဓဘာဝနာတရားကိုနိရောဓတအရှင်တွဲပွားများမားလို့တာစိတ္တရောတဲ့ဘာဝနာတရားကိုအာမလို့တဲ့ပုဂ္ဂိုလ် ဝေရဘိက္ခုနောဝေရတော့အမလုပ်ပဲနေတဲ့ပုဂ္ဂိုလ်အတွက်ခြေသားတို့တဲ့ဘာဝနာတရားကိုအမလုပ်ပဲနေတဲ့ယဟန်အတွက်ပုဂ္ဂိုလ်အတွက်ဧသာမေဝအိသေယဥပ္ပဒေယအဲ့လိုဆန္ဒတွေဖြစ်တယ်။ဩငါသူရတာအတော်တရားတွေ။ငါရဲ့စိတ်ကသူရတာအတော်တရားလောကကောင်းပါပဲလို့ဘာဝနာတရားကိုပွားများအောင်လုပ်တဲ့ယဟန်ပုဂ္ဂိုလ်အတွက်အဲ့လိုစိတ်ကြီးတောင်းစုဆိုနေတော်လည်းပဲတောင်းနေတော်လည်းပဲအခက်ကွက်ဆက်

အဲဒီဘတရား၄ပါးဉာဏ်ရည်၅ပါးကိုဘုံ၅ပါးဘုဇင်9ပါးမဂ္ဂင်7ပါးတဲ့ဘုဇင်ဘောရိပက္ခတရား39ပါးပေါ့ဘုဇင်ဘောရိပက္ခတရား39ပါးဘုနောဒါတဏှာရဲ့တူတွေသိပ္ပံတရား၄ပါးလို့ပြောနေရပါတယ်နော်မဂ္ဂင်7ပါးတဲ့တရားလို့ပြောနေရတယ်ဒါပြည့်လို့ပါတော့မဂ္ဂင်7ပါးကျင့်တရားတွေမှာလည်းအကုန်လုံးဘောရိပက္ခဘောရိပက္ခတရားပါတော့တယ်နော်ဒီတရားတွေမှာပါတယ်အကျေပြောရင်39ပါးပေါ့အချင်းပြောရင်တော့ ဒီထက်၄ပါးလည်းပြောပြောမကင်း7ပါးလည်းပြောပြောလေရပါနော်အဲ့တော့ဒီလိုတရားဒီလိုတရား၄ပါးနဲ့မကင်း7ပါးအကျင့်တရားတွေကိုမပွားများလို့တဲ့နောက်ပါပြန်လိုက်ပါဥပမာလေးသေရာဘိမေကွေကုက္ကရိယအန္တာမိအတ္တဝါရတ္တဝါရတ္တဝါသာနတုပုဂ္ဂိုလ်ရနတ်တံမာဟိတိဒာမိနတ်တံမာပရိဒေတိဒာမိပရိဒေတိဒာပရိ

ဒီသားသမီးလေးတွေတဲ့ဒီဥက္ကွန်တွေကနေပြီးတော့ထုတ်စည်းရခြေရောက်ကြခြေခြေသက်လက်သက်တွေနဲ့ဖောက်ဖက်ပြီးတော့လာပါစေလို့ဒီလိုဆုတောင်းရင်တောင်းတယ်အဲ့လိုဆုတောင်းတာနဲ့လည်းပဲဒီจิตကလေးတွေဟာကျောက်ရရနေပြီးတော့ခြေသေးရတဲ့ကြားနေတယ်ဖောက်ဖက်ခြင်းကမတတ်နိုင်ဘူးတဲ့တန်ခေတ္တတွေဘာကြောင့်လဲဆိုတော့အဲ့ဒီမှာရပန်ကန်ဆိုတာအဲ့ဒီကျောက်တွေကိုအမှုမပေးအမှုမပေးမဝတ်တဲ့အတွက် မွေးတဲ့အတွက်တဲ့အိမ်ကျုပ်လေးတွေကနော်ကျုပ်တဲ့တက်သေးတွေကပေါက်မထွက်နိုင်စိတ်သားတို့တို့လူပါပဲဒီဝမေဝကောဘိကျော်ဝေဘာဝနာပြောတာစိတ်သားတို့တို့လူပဲဘာဝနာတရားကိုဘွားများအားထုတ်မှုမရှိတဲ့ဉာဏ်ယောဂီအတွက်သူတို့စိတ်ထဲနေပြီးတော့ဟောကတော့လောဘဒေါသမောဟတရားတွေနဲ့လုံရရင်ကောင်းပါပဲ။ဒုစရစိတ်တရားတွေလုံရရင်ကောင်းပါပဲ။ ဒီတရားတွေကြောင့်လည်းကောင်းပါမယ်လို့သူတို့စိတ်ထဲမှာတောင်းစုဆိုနေတော်လည်းပဲအဲ့ဒီကိလေသာတရားတွေစိတ်ထဲမှုကိုယ်ထဲမှုတရားတွေရောက်ရမှာမဟုတ်ဘူးပိုင်းတော်လည်းဆိုတော့တဲ့ဘာဝနာတရားကိုမပွားများလို့ပါပဲဘာဝနာယောဂနိရောဓသဘိက္ခုဝေကုဏဝေရတော်ကိနာမိနဒေဝံအိစ္ဆာဥပိ္ပိယစိတ္တရောတဲ့ဘာဝနာတရားကိုသေသေးချာချာပွားများအလုပ်ရရန်ပုဂ္ဂိုလ်အတွက်ကတော့အကိလေသာတွေငါရဲ့ကိုယ်စင်းစင်တွေ ငါတဏ္ဍနဲ့ချုပ်ငင်းပါလို့စုတွေမတောင်းတော်လည်းပဲအဲ့ဘုကမန္တန်ဆိုဝိပဿနာတရားကိုပွားများအထုတ်နေမှာဆိုရင်မိမိကိလေသာတွေပုံပါသေးမတောင်းတော်လည်းပဲကိလေသာတွေကပုံပါပဲကိလေသာတွေပုံပါကိလေသာတွေကပြင်းပါတယ်ဘာကြောင့်လဲဆိုတော့အဲ့ရဟန်းတော်များအဲ့ယောဂိနာဘာဝနာတရားတွေကိုမှန်ကန်စွာပွားများအထုတ်နေလို့ပါပဲသိက္ခာတရား၄ပါးဟောတဲ့မပြည့်နေတာမပြည့်မပြည့်ဖြစ်ပါအရှင်တရားတွေပွားများအထုတ်နေလို့ပါပဲ ဒါလည်းတော့ဗျာဥပမာပြန်ပြောရဲစစ်သားတို့ဥပမာပြန်မှနဲ့တူတယ်။ယမယမိမိကူလေးခြေဥဒေဥဒနုသတိပေးပြီးတော့မိမိအဲ့ဒီကျုပ်လေးကိုသိတာငွေပေးထုတ်ပေးပြီးတော့ဝတ်မယ်ဆိုရင်ယမယဟောငါရဲ့သာသမီလေးတွေသူသိပဲသူသိပြနဲ့ဖောက်ထွက်လာပါသေးလို့စုမတောင်းဆိုလည်းပဲအချိန်တိုင်းတော့သူကဖောက်ထွက်လာပါပဲ။ဘာကြောင့်လဲဆိုတော့သူသိချာသွားအငွေပေးအထုံပေးလို့စစ်သားတို့

အဲမြတ်စွာဘုရားကပြောလေစိတ်သားရိုးတဲ့ဥပမာအဖြစ်နဲ့ဓမ္မနဲ့ဓမ္မဆရာတွေပဲဟာမိမိဘဲကုတ်ကလေးဒီတိုင်းသုံးတော့အဲ့ဒီဘဲကုတ်ကလေးကန်ရတာဟုတ်နော်ကန်တော့ဒီတိုင်းဒီတိုင်းမိမိရဲ့လက်ရာနော်လက်ရာကိုရှင်းတာပဲလက်မရာကိုလက်ရာကိုရှင်းတာပဲအဲ့လက်မရာလက်ရာလေးနော်ရှင်းတဲ့ဒီဘဲကုတ်ကလေးအယိုးဟာဟောဒီနေ့တော့ဒီဘဲကုတ်ယိုးလေးကဘလောက်ကုန်သွားပြီနော်မနေ့ကဘလောက်ကုန်သွားလို့ဒီနေ့ကဘလောက်ကုန်သွားပြီလို့တော့နော် ဒီလိုမြင်ဖို့တော့နေတိုင်းနေတိုင်းဘလောက်ကုန်သွားပြီးတော့ဒီလိုသိဖို့တော့ခက်တယ်မဖြစ်နိုင်ဘူးဒါပေမဲ့လည်းမိမိဘက်ကိုယ်လေးကိုသုံးပြီးတော့တော်တော်ကြာလာတဲ့အခါမှာတော့ဟောဘက်ကိုယ်ရိုးရကကုန်သွားပြီကြော်ပါသွားတယ်ဒီလိုတော့သိနိုင်တာပဲနေတိုင်းနေတိုင်းတော့ဘက်ကိုယ်ရိုးလေးဘလောက်ပါသွားတယ်မသိနိုင်ဘူးမနေ့ကဘလောက်သွားပြီဒီနေ့ပါသွားတယ်မသိနိုင်ဘူးတဲ့ရဲကတဲ့ဘက်ကိုယ်ရိုးရဒါမဲ့ကြာတာကတဲ့ခါကျတော့ဒီဘက်ကိုယ်ရိုးရပေးသေးတယ်ဆိုတော့ပါသွားတာသိနိုင်တာပဲစစ်သားကထုတ်လို့ပါပဲ ဘာဝနာတရားကိုသိကြတော့ပေါင်းများလို့တဲ့ယံပုဂ္ဂိုလ်ယောဂီများအတွက်တော့ဒီနေ့ကိလေသာတွေဘလောက်ပုံသွားပြီမနေ့ကဘလောက်ပုံသွားပြီဟိုတနေ့ကဘလောက်ပုံသွားပြီဒီလိုသိဖို့ခက်တယ်ဒါပေမဲ့ကိလေသာတွေကုန်သွားရင်တော့ကုန်သွားပြီဩငါလောဘတွေနဲ့သွားပြီဒေါသတွေနဲ့သွားပြီဒီလိုတော့သိနေတာပဲဥပမာပြတော့တဲ့ဒီသမုဒ္ဒရာမှာထားတဲ့လေတသင်းကိုလေကြေကျိုးနဲ့တုတ်ချီပြီးတော့ထားတာမိုးလာပါလုံးကိုလေအဲ့ကြေကျိုးကရေထဲမှာနေတယ် အဲဆောင်းလက်ပံတို့အဲ့ဒီဒီမျိုးကအပေါ်မှာရောက်လာပြီးတော့အဲ့မှာအပေါ်မှာရောက်တော့လည်းအဲ့ဒီမျိုးကိုနေတို့နေကူလေတို့နေကူတို့ကတခါလည်းသူ့ကိုနှိမ့်ဆက်တာဟုတ်အဲ့တော့အဲ့ဒီဒီမျိုးကိုလေတို့နေကူတို့ကနှိမ့်ဆက်ကျန်တာနှိမ့်ဆက်မောဟရွာလိုက်လေရတဲ့လေရပူလိုက်ပေါ့လေပူလိုက်တဲ့ကကြတော့အဲ့ဒီကျိုးရီကလွယ်လွယ်ကူပဲတဲ့သူကဖြေရောက်ပြီးတော့ပုတ်ဆွေးသွားတာဘူတိကနေပေါ့လေလွယ်လွယ်ပုတ်ဆွေးသွားတာပဲတဲ့ဟောဒီကျိုးလေးကိုညီမထား အပေါ်ရေထဲမှာတော့ရေစိမ့်မိတာပေါ့လေအပေါ်တွေတော့လေတို့နေတို့နော်လေတို့နေတို့ရေတို့မိုးရွာလိုက်လေပူလိုက်လေတိုက်လာရင်လေကြာတိကျင်တို့ရဲ့တကားလေးမှာပုတ်ဆွေးသွားတာပဲခြေသားတို့ထို့တူပါပဲဘာဝနာတရားကိုသိကြပွားများပွားများအားထုတ်တယ်ရန်ပုဂ္ဂိုလ်ယောဂိနာအတွက်တော့လေလွယ်လွယ်ကူကူပဲကိလေသာတွေကငြင်းအေးပြီးတော့ပုတ်ဆွေးကုန်တော့တာပဲဒါပါဒါအချုပ် ဒါတော့တုတ်တေတစ်ခုလုံးကိုဒီလိုလဲချုပ်ပြီးပြောလိုက်တော့တုတ်တစ်ခုလုံးချုပ်ပြီးလိုက်တာဒါသက်တော်ကြောင့်တော့ဝိသရတုတ်ကလည်းဒါပဲကုန်သွားတာပေါ့နော်အဲ့တော့ဒီတုတ်တရားဆိုတဲ့ဒီလိုကတော့ရှင်းနေတာပေါ့နော်ဒီလိုစာရီဘလောက်ပဲရှင်းနေဘလောက်ပဲတတ်တယ်မရှင်းဘူးဆိုရင်တော့မကျင်ဘူးဆိုရင်တော့တဲ့မိမိကိလေသာတွေကမိမိလောဘဒေါသမောဟတွေကင်းပါလေလို့ဆူတောင်းနေတယ်လို့ကျင်းမှာမဟုတ်ဘူးတဲ့ကျင့်ပါကျင့်နေတယ်ပဲ ကျင့်ပြီးမှန်ရမှာကျင့်ပြီးမှန်တာကျင့်ရင်တော့ဒီနေ့ဒီနေ့ဘလောက်ကိလေသာတွေကုန်သွားတယ်တော့မသိဘူးဒါပေမဲ့လို့ကုန်သွားပြီဆိုရင်တော့သိနိုင်တာပဲเนาะငါအော်ရန်ဒေါသတွေခဏခဏဖြစ်တာသူကဒေါသမဖြစ်တော့ဘူးရင်တော့စိတ်တွေခဏခဏတိုးတာငါစိတ်မတိုးတော့ဘူးရင်တော့လောဘတွေခဏခဏဖြစ်တာခုတော့လောဘတွေမဖြစ်တော့ဖြစ်တာငဲသွားပြီဒီမှာစိတ်တွေလုံးတန်ပြန်လာငဲသွားပြီရော့သွားပြီဒါတော့ဘုရားတို့လို့ နှစ်လလောက်အာထုတ်တာသုံးလလောက်အာထုတ်တာလေးလလောက်အာထုတ်တာဆိုရင်တော့မိမိကလည်းမင်္ဂလာအာထုတ်လို့ရှိရင်တော့အဲ့လိုအာထုတ်ပြီးပါရင်တော့သိသွားတော့ပါလေ။အော်ငါမခံတဲ့တရားတွေကိုကောင်းသွားပြီ။မေတ္တာတရားတွေကိုကောင်းသွားပြီ။လောဘဒေါသမောဟတွေနည်းသွားပြီ။နော်။အဲငြိမ်းချမ်းသွားပြီ။စသဖြင့်အာထုတ်ပြီးတော့လည်းကြာကြရင်တော့အာထုတ်တိုင်းအာထုတ်တိုင်းမှာသွားတိုးတက်နေတာပေါ့။တိုးတက်နေတာဆိုတွေ့ရတာ။တိုးတက်နေတာ။တရားအာထုတ်ပါဘူး။ဒါလို့လည်းဒီလိုပါဒီခိတ္တာဆိုတာက ကိလေသာဆိုတာကအလုံးမတန်မြဲခက်တဲ့တရားကိုအလုံးမတန်သိရခက်တဲ့တရားအလုံးမတန်မြဲခက်တဲ့တရားအလုံးမတန်ဖယ်ရှားခက်တဲ့တရားတဲ့အဲ့တော့နော်အလုံးမတန်ဖယ်ရှားခက်တဲ့တရားတဲ့ဘာကြောင့်လဲဆိုတော့ကိလေသာဆိုတာရိုးရိုးဝေးရမှာဘူးဘာလို့လဲဆိုတော့ဝေးရမှာနော်အဲ့တော့လူသားတွေတ attva တွေမန္တမြလူသားတွေမန္တမြတ attva တွေမန္တမြကိလေသာတွေရိုးရိုးရှင်တွဲလာကြတော့လောဘတ္တမောဖြစ်တဲ့ဆိုတာအမှန်တရားပဲ လူသားတွေမှာလောဘတမောဖြစ်တယ်ဆိုတာဓမ္မတာပဲအဲ့လိုဖြစ်တဲ့ဓမ္မတာကိုပဲလို့ကွာဓမ္မတာလို့မြင်နေပြီးတော့လောဘတမောဖြစ်တာငါလည်းဖြစ်တာသူလည်းဖြစ်တာပဲလို့မြင်နေရင်ဒါရို့လို့ကဒီလုပ်ကိုဘာဝနာလုပ်ကိုလုပ်ကိုသိမလို့အောင်ဘာကြောင့်လဲဆိုတော့မိမကိစ္စတရားမိမိရဲ့မိတ်ဆွေရင်းတဲ့လို့ဖြစ်နေရဘူးတကယ်ချင်းပေါင်းတဲ့မိတ်ဆွေရင်းတဲ့လို့ဖြစ်နေရတာလောဘတမောဖြစ်နေရတာဒီဘာမှမဆန်းတော့ဘူးအဲ့လိုမဆန်းတော့လို့ဆိုရင်တော့မိမိကဒီတရားတွေပြန်နေလို့လည်းပဲကြိုးစားမှမဟုတ်တော့ဘူး ဘာကြောင့်လဲဒါတွေဖြစ်နေရတာလားဒေါသဖြစ်နေရတာဒါပုံမှန်တရားလို့ပဲထင်တာကိုလောဘဖြစ်နေတာပုံမှန်တရားလို့ဖြစ်ကုန်ထင်တာကိုအဲ့လိုတင်တော့ဒီတရားတွေလို့ကမလွယ်ဘူးကိုကဒေါသဖြစ်နေတဲ့ကာလမှာအဲ့ဒေါသကြောင့်ဆင်းရဲတယ်လို့သိမှာဟောဒေါသတွေနည်းနည်းဖြစ်နေရတာကဆင်းတာကိုလောဘနဲ့ဆင်းရဲတဲ့တရားပဲလောဘတွေဖြစ်နေရတာကလောဘနဲ့ဆင်းရဲတဲ့တရားပဲနော် အဲဒီမာနတွေဖြစ်နေရတာကလုံမနဲ့ဆဲတဲ့တရားပဲတွေ့တာမှုတွေဖြစ်နေရတာကလုံမနဲ့ဆဲတာပဲလို့သိလာမြင်လာလို့ရှိရင်ဘာဝနာလုပ်ကိုလုပ်ဖို့ခြေလမ်းပြင်တာပါပဲဒါတော့ဘူးမဆိုပဲကလာဖြစ်ဖြစ်ဘုဒ္ဓံဖြစ်ဖြစ်အဲဒီလိုဖြစ်တဲ့ဘုရားဘာသာသုံးကြီးမျိုးသားမျိုးသမီးအဲဒီကြားလေးရလုပ်ဖို့လည်းအဲလိုသိလာရင်သူကခြေလမ်းပြင်တော့တာပဲဘာကြောင့်ဆိုတော့ကိုကဒီကြားလေးဖြစ်ရင်ခြေတိုင်းခြေတိုင်းမှာမိမိမှာခါအခန်းခက်နေရာခက်တာ ဒါကြိုးတော့လေဒီဆရာတော်ဘုရားကြီးဆိုတာအားလုံးကြည့်ကြလေဒီဆရာတော်ဘုရားကြီးဆိုတာနော်သာပေလည်းလုံးလည်းတဲ့ဆရာတော်ကြီးဘုရားရဲ့ဘာမှခေါ်ပြန်အားထုတ်တာဒါဆရာတော်ကြီးပြောတဲ့စကားလုံးလေးပေါ့နော်ဆရာတော်ဘုရားကြီးဘုရားထုတ်ပြီးတော့ကတ္တမဘာပြောလဲဆိုတော့ခုမှပဲကွာတဲ့ဒါလည်းဒေသတိုင်းတာရှိသွားတာဒါဒီဆရာတော်ဘုရားကြီးကိုသက်တော်ကြီးဝါတော်ကြီးသာပေလည်းတခါလည်းတကယ်ဘာလို့ဘုရားတက်ပတ်တဲ့ဆရာတော်ကြီးပေါ့နော် ။ဘာသူများတမတ်တဲ့ဆရာကြီးကတရားထုတ်ပြီးမှပဲကွာတဲ့။ငါလည်းနေသာထိုင်တာရှိသွားတာပဲဆိုတော့။နော်နေသာထိုင်တာရှိသွားတော့ဒီစကားလေးကတာမန်ကြားလို့ရင်တော့နေသာထိုင်တာရှိသွားတော့ဘာလဲလို့တကယ်သင်္ကန်းကြီးတော်လေးနဲ့တဲ့စကားပဲ။ဘာလဲကွာတဲ့တရားထုတ်ပြီးမှနေသာထိုင်တာရှိသွားတော့တာတဲ့နော်။ဆရာကြီးကမိသားစုလည်းမရှိဘူး။နော်။တဏီလည်းမရှိဘူး၊သာသမီလည်းမရှိဘူး။နော်။စာပေလည်းလုံနေတဲ့ဆရာတော်ကြီးနော်။ဝေယဝဒသတိရှင်လည်းဒီ ဆရာတို့ကဘလောက်ကြီးပြောလို့လဲဆိုလို့ရှိရင်ဒီကြောင့်မှရှိတဲ့သာသမှုလာတဲ့ဆရာတန်ဃာတော်တွေဆရာတို့ကိုယ်တိုင်အင်္ဂါသိရေးတဲ့အဲ့လိုမှတော့ပတ်ကြည့်ပါလေစနစ်ကပေါင်းပြီးမရှိသေးတော့ဆရာတို့ကိုယ်တိုင်အင်္ဂါသိပြီးတော့ရေးတဲ့အာတန်ဃာသူ့လိုပဲသုံးဖို့ဆိုတော့ဆရာတို့ကရေးတဲ့မနဲ့တန်းတဲ့ခုရေစီးတယ်ရေကိုအင်္ဂါထဲမှာသူကိုယ်တိုင်ထမ်းတယ်တော့ကျန်တဲ့သူ့လိုပဲတွေကဆရာတို့ကိုယ်တိုင်ထမ်းတယ်တော့အဲ့ဒီထဲမှာဒီလိုပေါ့နော် ဆရာကြီးချက်ပြတယ်တော့ဗျာဒီပါဗျာဒီလိုကမလို့ပါမဗျာဆိုတော့ဆရာကြီးတော့ပါကွာဒါဝါသတကနေငါဒီခန္ဓာကိုယ်ရဲ့သားများတဲ့လုံကျွေးလာကြတာဒီဝါဒီခန္ဓာလေးမှာပဲငါအတိကောင်းလို့တန်ခါလေးလုံကျွေးလုံကျွေးပြင်ရတာရောက်တော့ငါလုံကျွေးပြင်ပြုတ်သွားတယ်ဒီဝါဒီသက်မှာပဲငါဒီခန္ဓာကိုယ်ရဲ့တန်ခါကိုဝိရောဓပြုခွင့်ရလို့တဲ့ငါလုံကျွေးရတယ်ဒီဒီခန္ဓာနော်ဒီခန္ဓာတဲ့ပါတဲ့ အဲ့တော့တရားလေးကိုယ်တိုင်ပေါ့နော်ငါကွာတဲ့တရားတော်ဝီမနေသာတိုင်းသာရှိသွားတာတဲ့နေသာတိုင်းသာဆိုတော့ဒါတရားလေးကိုယ်တိုင်လည်းပဲလောဘဒေသမောဟဒီလောက်တော့မပြင်းထန်တော့ပါဘာလို့သူလည်းလိုမကြမှုနော်စိတ်ကမခံနိုင်မှုစိတ်ကမတင်မှုလို့သတရားပြန်လာရရှိပါဘူးရှိတော့တရားလေးအထုတ်တော့နော်အထုတ်ပြီးသွားမှာပဲဒါလည်းညင်းတော့သူ့မှာပဲကွာနေသာတိုင်းသာရှိသွားတော့လားတဲ့နော်ဒီလိုကိုယ်တိုင်လည်းပေါ့လေ အဲအကြောင်းကိုပြောရမယ်ဆိုတော့ဘာကြောင့်ဒီလိုတရားထုတ်ပြတာလဲဒီလိုက16နှစ်သားလောက်16နှစ်သားလောက်မှာဒီလိုကဒီတွေကမာကန်းနိုင်စာသင်ဖို့ရည်ရည်သွားကိုဟော16နှစ်သားလောက်ဆိုတော့ဒီတော့မာရစင်နာမီပြလာတော့9နှစ်သားပြလာစင်နာမီပြလာ9နှစ်သားဆိုတော့ဒီလိုဒီကြောင်းနဲ့ဆရာတော်ရဲ့လက်ချက်မှာဒီလိုရဲ့အဖေကြီးဘုန်းကြီးဒီလိုကတော့အဖေကြီးဘုန်းကြီးသူကတက်40နှစ်လောက်မှာမေရောဖေရော မာရိယတာလေးတို့အတွက်တရားထုတ်ပြပြန်လာတဲ့ဆရာကြီးပြညာတော်တာသာသနာ့ဆရာဓမ္မကိရိယာဒီနာအစည်းအဝေးကပြည်တော်ပါအဲ့ဒီတရားထုတ်ပြပြန်လာပြီးတရားပြောလိုက်တော့ဒီနာလူပေါင်းအာတော့တော့အထုကြတာတဲ့ဆရာကြီးနဲ့တော့အိတ်ခိတာဘူးဒီလိုဆိုရင်တော့မပြတ်တာတော့ပေါ့နော်အဲ့မှာလူရဲ့ဘေးနဲ့ဘေးကြီးရတယ်ပဲအဲ့မှာတရားထုတ်တာကိုအထုတ်ပြီးတော့သူတို့တရားသဘောတွေပေါက်ပြီးတော့ဒါလည်းရေသက်တရားပါပြီးမိတဲ့သူ့ရဲ့ အိမ်တွေရေတွေဝါတွေအကုန်လုံးပဲဒါလည်းသူ့အမျိုးကြီးကတ်ထားခဲ့ပြီးတော့သူကသားသမီးလေးယောက်ရှိတယ်သားပြသမီးလေးယောက်အဲအကုန်လုံးမရှင်သားရှင်သားမေပြီးလက်ရှင်ဝိပုဒ္ဓရာကြီးသူတွေတော့တွားရမှာဆိုတော့ဒါလည်းမိရတဲ့လက်ရှင်ဝိဘုန်းကြီးကဒါလည်းရမ်းပြပြီးတော့ဒီတော့ဖေးဘုန်းကြီးရမ်းပြပြီးတော့အားထုတ်ကြတာဟုတ်နော်အားထုတ်တော့မှဒီတော့ဖေးဘုန်းကြီးကဒီကတော့နေဆရာတော်ကြီးပြန်တော်မူတော့ဒီကငါးငါးဝါတော်လည်းမကြည့်ရဘူးတော်ရဲမှန်ပါတယ်ဒီလိုဒီဝါလာရဲ့ဖက်နိုင် ကျောင်းရည်ကြီးဖြစ်တာအဲသူ့ရဲ့သားသမီးလေးယောက်တည်းကပြီးတော့ဦးလေးတရားပေါ်ကိုကိုယ်ကနေရမ်းပြရမ်းပြပြန်တော့လူထွက်ပြီးတော့အိမ်တော်တွေကြောက်တယ်ဆိုရင်ပြည့်စည်သွားပါတယ်ကျန်တဲ့သားကြောင့်တဲ့သမီးညာပဲတဲ့ချင်းဟိုကြီးကိုရင်ဝတ်ပြီးတော့လည်းသူတို့လူတွေအိမ်တော်ပြီးတော့ဒီမှာရပါဘူးအဲလူတို့လူသားတို့လူရဲ့ပြစ်လာတဲ့အခါကျတော့ဒီမှာပဲကြောင်းမှာတော့ဘေးဘုံနဲ့တူနေတော့ဘေးဘုံညာတော့လူဘွားလည်းလာတာဘူးနော်လူဘွားလာတော့ ဟိုကလေးတွေမရဘူးပေါ့နော်ဒီကိုညာလူဘဝလာတော့အဲ့လိုတော့ဒီလိုတန်းဆောင်လည်းမရှိဘူးတော့မှမူလန်းကျအဲ့ဒီမူလန်းကျတော့မပေါ်သေးဘူးပေါ့နော်ဒီရရံသွားမှကံဝေးကြည့်ရမှာဆိုရမူလန်းကျတော့ရတယ်တော့တော့မရှိတော့ဒီလိုကမြို့တည်းဒီကောင်းလေးရောကောင်းမလေးရောမလေးဘုန်းကြောင်းတောင်ဘက်ကတောင်ကြောင်းသွားတော့ကြောင်းဘက်ကတောင်ကြောင်းလာပြီးရေးဖက်တွေတင်ကြရဘူးဒါတော့ဒီတော့ချမ်းသာလောက်နဲ့ဒီမှာလာတာဝေဘုံကြီးလည်းဖြစ်တယ်တော့ဝေဘုံကြီးကဒီလိုမှမဟုတ်ပါဘူးဘယ်သူမှမရဘူး ရူပမြပြုလုပ်နေတယ်ဒီလိုပါကိုယ်နဲ့သာလောက်ကိုစဉ်းစားမိပြုစဉ်းစားမိပြုပြီးတော့ဒီကရဲဘိဘုံညာအိမ်မှာသူကသိတယ်ဒီမလိုက်နဲ့ဒီကြောတော်နေလိုက်တော့ဘိဘုံညာကုန်လိုက်တယ်ဒီကြောပဲကုန်ပြီးတယ်လို့မရှိဘူးအဲ့လိုဘိဘုံညာသင်္ကန်းလျှော်ပေးသင်္ကန်းချုပ်ပေးအကုန်လုံးပေါ်ဒီဘာမှဒီလိုသူအရာတွေကိုလက်နဲ့တော့အရှိမခံဘူးပေါ့ခန္ဓာကိုယ်ဆိုတော့နော်ဒီလိုနဲ့ကြည့်ရင်လည်းတော့ဒီလိုတော့သာတတ်ချင်တာဟုတ်တော့သာတတ်ချင်တယ်ဒီကြောပူတာသူကလည်းသိမဖို့ချင်တယ် ဘာလို့လဲဆိုတော့ဒီလိုတရားမြင်နေလို့ရှိရင်ပေါ့ဒီလိုဒုက္ခရောက်ပြီးတော့ကိုယ်တော်ပြောကြပြီးတော့စစ်ကြောင်းလောက်မှတော့ကိုပြောယူပါကျုပ်သာသာပြောပါတယ်ကိုယ်ကြတယ်မှာဆရာတော်လည်းရှောက်အဲဒါကြိုင်းဒီမှာကြီးပြောတော့တော့ဒါဒီလိုတိရကတ္တဆရာတော်ရှင်မြတ်မလာသင်္ဃာရဲ့မေတော်ကြီးပေါ့နော်ဆိုတော့အဲတော့တိရကတ္တဆရာရဲ့မေတော်သူကြီးတော်ရောက်ကုန်ဘာလဲကျွန်တော်မရကုန်ပါဘူးနော်ဒီလိုကြိုင်းဒီမှာအားလုံးဘာလဲကျွန်တော်မရကုန်ပါဘူးအဲ့ဒါနဲ့တိရကတ္တ ဆရာကြီးမတော်ကြီးသွားပြောတာဒီလိုပဲဘာလို့ဉာဏ်နဲ့မသွားတတ်ဘူးနော်သွားတတ်တော့အဲဒီမှာကြီးတေးကမလို့ရတယ်သွားတော့သူသားကြီးသွားတော့သွားတတ်တာဟုတ်ကဲ့လေပြီးတော့ရေပြီးတော့ရေကျုံရတယ်ပြီးတော့ခီးခုတ်တယ်ပြီးတော့လေအမေပေါ်ပြီးတော့ကိုတရားတော့အမျိုးသုံးယောက်နဲ့ရံသွားပို့တာပါဒီလိုကတည်းကဆရာတော်ကဘာပြောသူကဒီလိုကငယ်ငယ်28နှစ်အောင်တာကိုစီးရတယ်လည်းကောင်းကောင်းဆိုဆရာတော်က ထိကားလည်းကောင်းတယ်ရိုက်လည်းရိုက်တာပေါ့ရိုက်တယ်ခေါင်းလည်းထုတာပဲဆွဲထိုးတာပဲခေါင်းလည်းကဒီဘက်ကိုဆွဲပြီးမြေပေါ်ပြစ်ချလိုက်တယ်ပဲလက်တော့ပြတ်သွားရင်ရတာပေါ့နော်ဘာသာရေးတော့ကငယ်ငယ်ကလေးကအိမ်မှာလည်းဒီက6နှစ်သားလောက်ကနေထွက်လာပြီးဘုန်းကြောင်းဝင်ဘုန်းကြီးလည်းဘေးဘုန်းကြီးလည်းလုံတန်လိုလိုက်ပြီးကြီးပြင်းခဲ့ရတာဆက်ကြတဲ့သားလောက်ကနေသွားတော့ဘုန်းကြီးရိုက်တော့အတော့စိတ်ဆိုးတာပဲတော့စိတ်ဆိုးတာဘုန်းကြီးဟိုဆရာဟုတ်တာခံရတာပေါ့စိတ်ကတော့ဆိုးတာ ကျေနပ်ဘူးပေါ့နော်မာနဘူးဒီလိုတော့ဘာမှမအောင်ရိုက်တယ်တော်တော်များများရိုက်တယ်ဆရာဘာလို့လဲငန်းမကြီးလည်းရိုက်တယ်ခေါ်လို့ချင်းချင်းမလိုက်လည်းရိုက်တယ်မျိုးပေါ့စာနဲ့ပတ်သက်လို့ပြောတယ်ရိုက်တာပေါ့ဒါပဲပြောတယ်ကျူးတာအဲ့ဒါတွေ့ရတာပေါ့လေနောက်တစ်ခါအပေါင်းနဲ့ချင်းချင်းတွေလည်းဒီလိုပေါ့ကိုယ်မခံနိုင်ဘူးပြောခိုင်းဒေါသဖြစ်အစသာတင်လာတယ်တကယ်ဒီလိုဒေါသဒေါသဒေါသမောတယ်မောတယ်ရပ်ဖို့သိမလို့အဲ့တော့ဒီလိုအဲရောက်တော့ပရမပရမ မူလရံပရပါရံမူလနောက်ငယ်ရံလက်ထံအကြီးရံလို့ပြောတယ်တော့ဒီမှာအကြီးရံဒီမှာအဲလိုသင်ရမယ်သံဃာရဲ့အောင်းအိမ်မှာအပြီးတော့ဇမတ်ပဋ္ဌာန်းလေးသင်ရဖို့ပြီးတော့မှသင်ရခုနပိုင်းအသင်ရကိုပိုင်းလေးသင်ရဒါရရဲ့အကုန်လုံးလူဝသတိကင်္ခာသဖို့နော်အကုန်လုံးသင်ရပြီးတော့ဒီလိုတွေးပြီးအောင်အခုဒါသာသနာ့ရောဘယ်မှာကြီးရံတော့ရောက်ပြီဒီနေ့လည်းပဲဝိခုဘိခုနီဒီဘယ်နဲ့ကုန်တယ် ဒါပေမဲ့ခုလောဘဒေါသမောဟတွေကိုကိုယ်မခံနိုင်ဘူးလို့ရှိရင်ဒီလိုတော့မှလည်းဆက်ချမ်းနဲ့ဒါလာဆိုတော့ဆက်ခွန်ဆက်ချစ်ဆက်ကိုနဲ့ဆယ်မို့လို့ရောလက်နဲ့ရွယ်ကောင်းတာဒါလည်းဆိုရင်တော့ပြဿနာကြီးကောင်းလာတတ်တယ်ဒေါသဖြစ်တာဟုတ်ဘုဘယ်ဒီဘယ်ဒီအုပ်စုဖွဲ့ရတယ်ဘာလို့ပေါ့လေအဲ့ဒါကတော့တွေးပြီးတယ်ပေါ့လေစာတင်အောင်တက်တဲ့နေတော့လောဘဒေါသမောဟတွေငြိမ်းမလို့ဖြစ်တယ်ပုဂ္ဂိုလ်စာတင်တော့လူကလောဘဒေါသမဖြစ်တော့လက်ချင်တာကိုယ်ကမကောင်းမှန်းသိရတယ်ရက်မရဘူးဒီကဘာနေရတာ အများကြီးပေါ့လေဒါလည်းသူချုပ်ပြောတာပေါ့နော်သာသနာ့ထဲမှာသာသနာ့ထဲမှာနေပြီးပုဂ္ဂိုလ်များအများကြီးပေါ့လူငယ်တွေဆိုသူနေကြရတာပေါင်းရဲမှာကြောင်မျိုးတွေပေါ့ကြောင်မျိုးတွေဖြစ်ကြတာပေါ့နော်ဆိုလည်းကိုလေးရောအဲဖိုက်တာထိုးတာတိတ်တာတက်တာတော့ရှိပါတော့သာသနာ့ထဲမှာနော်ကိုလေးရောဒီကောင်လေးရောတက်ကြတက်ကြပြီးတော့ရှိပါတယ်ဒါပေမဲ့တော့အဲ့လိုဒီကိုလေးရောပါရဲတယ်မပါခဲ့ပါဘူးဒါပေမဲ့ဒေါသလောဘဒေါသမှလည်းဖြစ်တာတော့ဒီလိုမြင်ပြီးတော့ဒါကြီးအထုပ်ပါတယ်အဲ့ဒီမှာဒီလိုနောက်တော့ 86လောက်ကျတော့ဒီလိုလည်းမှကြောင်းပြောင်းတယ်ပေါ့နော်။ဟိုစိတ်ထဲမှာလည်းတော်တော်လေးမှနေရာမွန်းကြက်ပြီးတော့ပေါ့နော်။ဟိုဆရာတော်လည်းပဲငယ်ကြီးရဲ့ဒီလိုရိုက်တာဟုတ်မွန်းကြက်တယ်ဒီလိုလည်း86တော့ဘယ်86လို့ကြောင်းပြောင်း86 86ခွန်ကြက်ဒီလိုလည်းပြင်ကြီးတဲ့ပြည်တော်အောင်သွားပေါ့လေနော်86ကကြီးခင်းနေဖြစ်တာပေါ့ဖြစ်တော့ဒီခင်းထဲမှာဒီလိုလည်းပါတာဟုတ်နော်။ပါတာအဲ့မှာလည်းကတော့လည်းတော့မှလည်းပို့တွေ့ရတာပေါ့နော်။ဒါလည်းလူမျိုးမျိုးနဲ့ပုံမှန်တွေ့ရအဲ့မှာမှလည်းပို့ပြီးသဘောပေါက်တယ် သဘောတရားမှလည်းတော့မျက်နှာပါပဲနော်လူမလူကြဆရာတရားနော်ဆရာဆက်မလူကြနဲ့ဒီကြပါလေတရားထိုင်ပါပဲဒီမှာလို့လည်းဒီလိုရေးတဲ့ခြင်းတွေမှာဒီကိစ္စမှာလည်းငါးနဲ့တော့မျောသွားတယ်မာသနာရဓမ္မစီရဆက်လို့မာဇီယမကျန်တဲ့ကျမ်းဖြူရဲ့အဲ့ဒါပြီးတော့ကဲအောင်းအောင်အောင်ပေါ့လေဒီနေ့ပြီးပြီမပြီးပြီဒီသွားပြီးတော့တရားထိုင်တော့မယ်1996ဆိုတော့တရားထိုင်နေတာအဲ့ဒါမှရှိတော်မူတာနိုင်တာပေါ့ တော့သွားပြီးတော့တရားထိုင်တော့ဆိုပြီးတော့သောတော့ရတယ်ဘောလောဘဒေါသမောဟလည်းလောဘတိုင်းငြင်းနေတာကိုဒါကြီးဖြစ်နေဆိုဆင်းရတာပဲအဲဒီငြင်းရင်ကောင်းပါပဲလို့ဒီလိုတန်တဲ့ကြံဘယ်လိုလဲတော်တော်ပြုတ်သွားတာကိုရောက်လို့ပြီးတော့တော်တော်ကြိုးပြင်သွားတာဘာလို့လဲဆိုတော့တရားစကားကိုလည်းမောင်းနေမှာဆိုလို့ဒီပြီးတော့တရားမထိုင်ခင်မှာဘယ်တရားဆောင်မှာမဟုတ်ဘူးဘယ်တရားမှလည်းနားမထောင်ဘူးရေးတာပြီးတော့မသွားဘူးဘာကြောင့်မသွားလဲဆိုတော့ဒါလည်းပြီးတော့ခံကြည့်အောင်ကိုကရေးတာသွားလို့ရှိရင်ဒီလိုလူကြီး ရေးတာမကောင်းဘူးပြောဘုံကြီးမကောင်းဘူးပြောဒီလိုတန်တရားဝင်လာလို့နော်ဘာလို့လဲရေးတာသွားပြီးကိုယ်လည်းလို့ရှိရင်လူမျိုးမနဲ့ဘုံနဲ့တွေ့လို့ဒီကနေ့ရေးတာကြောင့်လည်းပြောမကောင်းဘူးပြောဘုံကြီးကမ္မနာဘုံကြီးမကောင်းဘူးပြောလို့ရှိရင်ကိုယ်တရားသွားတယ်လို့ရှိရင်ဒီလိုအဲ့တန်တရားဖြစ်မှာကြောက်ကိုယ်စိတ်ကိုတတ်နိုင်ခြင်းသွားရင်လို့ဒီလိုရေးတာလည်းသွားမလဲဘူးတရားတွေကပြန်လာတဲ့ပုံကိုယ်နဲ့လည်းဒီလိုသာမပြောဘူးကမ္မနာစာကိုလည်းမဖတ်ဘူးကမ္မနာလည်းနားမထောင်ဘူးဘာမှမတည်ပြီးတော့ကမ္မနာနဲ့ပတ်သက်ပြီးဘာလို့လဲပြီးတော့ တပည့်တော်သွားတိုင်းတရားတိုင်းပဲလုပ်ငန်းမှာပြီးတော့ပေါင်းမြန်မာပြည်ထဲမှာအတော်ဆိုးရင်ဒီဘဝမှာအရေးကြီးဆုံးတပည့်တော်တို့။ဒါကြောင့်တပည့်တော်ကမ္မဋ္ဌာန်းဓာတ်တွေလည်းသွားမလို့တပည့်တော်ကမာသီသာနိုင်တာဆိုပြတော့ဥဒ္ဒမောရဆိုတာဒီလိုဒါဒီနာအမျိုးပါပဲ။ဟောဘိုးဘုံကြီးကတော့တပည့်တော်ကိုကြီးမယ်အမျိုးရှိပါသေးတယ်။မသွားဘူးပေါ့တပည့်တော်။တခါပဲဒီလိုရောက်လို့အခုတော်ဘာတကယ်တည်းရှိလို့သွားတာသွားလို့ပဲတရားစီမှာခဏလေးပဲကြောလိုက်တော့လည်းတရားမထိုင်ဘူး အဲမှာပြောပြလို့ကလေးပါဘူးမိပါလို့ဆရာတော်လည်းမပြည့်စုံပဲတော့ဖွင့်လိုက်ပါလေဆရာတော်ကြီးကတော့ပြောမသွားပြပါဘူးနော်သွားရတဲ့ကိစ္စလည်းဘာမှမသိဘူးလေရေးတာရောက်တော့ခဏပဲယူလို့ဘာမှတိတိကျကျမရှိဘူးအဲဒါလည်းပြောဒီတရားအလုပ်ကိုဆုံးပြတယ်အဲ့ဒါလေးပေါ့နော်ရှောင်းတာပေါ့ဒါပေမဲ့ဒီတရားတော်ကိုလည်းဆုံးပြတယ်အကုန်လုံးပြည်သူပြေးပြန်တယ်စိတ်တောင်းတဲ့ဖြတ်တာဒီလိုပိုင်းတဲ့ပြည်သူတွေအကုန်လုံးပြေးလိုက်တာနဝကံမလည်းတရားမှယူမတော်ဘူး တရားပါဆိုတော့ဘာမှမရှိဘူးဒီလိုပြလိုက်တဲ့ကိုယ်တော်လေးကိုပြောပါလေပြောရင်မကောင်းတဲ့ပုံစံရှိမှရှင်တရားကြားလို့ရှိရင်လိုင်းနဲ့လာမနိုင်နဲ့မလာတော့လေမလာတော့လာဘူးပြောလေနောက်နောက်ကြတဲ့ရေးတာဆိုတာလည်းနောက်လည်းသိမလို့ဘူးဒီလိုနေမကောင်းတော့လည်းပဲဒီလိုလည်းတော်တော်ဖတ်လိုက်တော့နေမကောင်းတော့လည်းရေးတာလည်းတော်တော်ပြီးဆက်ကြပါလေသုံးပုံဝေယောစာရောကျမ်းမာရေးတွေဒီလိုဆိုရင်တရားလည်းမှားပြီးတော့တစ်ခါလောက်ပြန်မှလို့အိမ်ဒီချားလိုက်တာပေါ့နော်ရင်းရင်ကမှဒီတော့မသွားနိုင်တဲ့အဆင့် ဒေနာမသွားနိုင်တဲ့ဆိုရောက်တယ်တော်တော်ဖြားပြီးတော့လေရောက်ရင်တော်တော်ကျိုးစားမှလည်းဒါပေမဲ့ရိတ်တာသတ်သက်ရအောင်စေဝါရောဆုံးနေလေလာပြီးတော့ဒီကခိုင်းနေပို့ပါတယ်ပို့တော့တော်လေးဖြားနည်းနည်းကြတော့လက်စမရလာချက်လေးစင်ရဖြားလုံးဝမကြသေးပါဘူးမသွားသေးပါနဲ့နည်းတော့နားပါအောင်ဒီလိုလာဆုံးပေါ်လာပို့ပါဘူးပြောပါတယ်ဒီလိုလည်းငါဒီနေ့စဆုံးစသားနေမှာတော့ဒီစံတို့ စသဖြင့်တရားလို့လုံနိုင်အောင်ဒီလိုသူကနားမလို့အဲ့ဒီစပြီးတော့စားနိုင်တဲ့ပြောဓမ္မပြန်တော့ပြီးတရားမှတ်တော့ဒီလိုတော့လို့လို့ရှိရင်တန်လေးတန်လည်းကောင်းတာပေါ့နော်ဒီလိုအဲ့ဒီမာတိတော်ရဲ့လူဝေးတရားနာပြီးတယ်ဒီကိုဘယ်မှမကြည့်တော့တန်လေးတန်ပြုလိုက်တော့ဘယ်မှမကြည့်ပဲနဲ့ဘာလို့ဆိုတော့တရားမှတ်တဲ့ဆိုတာကွာရုပ်နာဓမ္မရဲ့ဖြစ်ဖြစ်ကိုမြင်အောင်ရှုရတာတတိကမာရီမကောင်းဘူးနဲ့မြင်မှာမဟုတ်ဘူးဒီတော့တန်လေးတန်ပြုလိုက်တယ်ဘယ်မှမကြည့် ဒါကြောင့်ကျောင်းသားနိုင်တာဆရာတော်ဘုရားကြီးကသူတစ်ခါမှမပြေဘူးပေါ့ဘယ်နဲ့မပြေအောင်သွားတော့တရားမှတ်တယ်နော်ဆရာတော်ဘုရားကြီးတရားဆုံးလောက်နေတော့ဒီပါးနဲ့ပြန်ကြတယ်လို့တရားဟောတော့ပြောလို့ရှိရင်တော့မှထိုင်နေတော့ဆရာတော်ဘုရားကြီးကုကျင်တဲ့စိတ်ကြီးဟောကြည့်နေတာဘယ်လိုဆရာတော်ကြီးကဘယ်လိုပုဂ္ဂိုလ်လဲကိုယ်တန်လေးရရှိတယ်အကြည့်ပြပါဘူးပြောကမ္မဏဆရာဒီလိုတရားမှတ်တော့တရားမှတ်ပြီးတော့ဘယ်လိုမှသွားတရားရှောက်အောင်လဲလို့ကိုတော်ဟောင်းနေတယ်ယောဂီဟောင်းနေတယ်ပြောတာဟုတ်ဒီတော့သွားတာတရားရှောက်တယ်ကမ္မဏဆရာဖြူလာမဲလာတယ်ခါမပေါ့မကြည့် အမှန်နဲ့သွားတယ်အမှန်နဲ့ခိုင်တယ်ဆရာတော်ကတပည့်တော်နဲ့ဘဝခေါ်တဲ့ကောင်မျိုးတရားလျှောက်တယ်ပြန်တယ်ပေါ့နော်အဲ့လိုကြိုးစားမှလိုက်တာပေါ့နော်တပည့်တော်တော်ဒီမှတ်မှတ်မိမှတ်မိတော့ပြီးတော့ဖြားရတယ်တော့ပါဝင်ပေါ့နော်ဖြားလိုက်တယ်လို့ပြောဖြားလိုက်တယ်ပေါ့နော်ဘာလို့လဲပြီးတော့မှတ်တော့ဒီတော့မသိတဲ့လောက်တော့ဒီတော့9ရက်လား6ရက်လားမသိဘူးစရတယ်ပြီးတော့တမာရီတွေဆိုတော့ကောင်းတယ်လို့ပေါင်းလိုက်တာပေါ့နော်ဒီ9ရက်ကျော်လောက်တမာရီတွေဆိုတော့ကောင်းတယ်လို့ အောက်မလဲတဲ့အချိန်မှာဒီပြီးတော့ဖြားလိုက်တာကိုဖြားလိုက်တဲ့ပြီးတော့ငါရဲ့၄လောက်လား၅လောက်လားဒီခန်းထဲမှာနေရတာအဲ့ဒါပါဝင်ပေါ့လေဒီပြီးတော့ဒီဆန်းရသတော်လောက်လို့ဆရာကြားတယ်ပြီးတော့ဒီကဓမ္မပီတိတွေပေါ့ပီတိတွေဖြစ်တာနောက်ရည်တွေတော့မှလည်းဒီခါကျော်လည်းပဲယုံနာရဲ့ဖြစ်ဖြစ်ဒီပေါ်လေးဒီဟာလူရဲ့ဒီနာရဲ့ဖြစ်ပြီးတော့ပြတ်သွားတယ်ပြီးတော့စိတ်ထဲမှာတော့ဝမ်းသာကြည်ညိုရတော့ဟောငါယုံနာ စာထဲမှာသေဥစ္စာသိရတာယုံနာဖြစ်ဖြစ်ယုံရဖြစ်ဉာဏ်ရဖြစ်ပြက်သွားတာအပြည့်တဲ့ဂရေတဲ့တိတ်နဲ့ဘလို့ဖြစ်လို့ဘလို့ပြန်မလာဘူးစာထဲမှာလဲနေအခုတကယ်လို့ဖြစ်ပြက်သွားတာပဲနော်ဖြစ်ပြီးတော့ပြက်သွားတာပဲဆိုပြီးတော့ဒါလည်းဒီနေ့မှလည်းဉာဏ်ရတာပါတော့ပြီးတော့အဲဒီနေ့မှလည်းမြေကြီးတော့ကြာတော့ဟောဒီတရားတွေတော့ကောင်းလိုက်တယ်လားအသက်30နှစ်နဲ့မှလာပြီးထိုင်ရတာနောက်ကြလိုက်ပြီချင်းလို့မှတ်လို့မရဘူးဖြစ်သွားပြီမြေကြီးကြာကိုရောဘာနားမထဲနဲ့ကိုရော ပြီးတော့လာပြီးတော့ရှင်များဘာဖြစ်တာဆိုတာမေးကြတယ်ဆိုတော့ဘာမှမဖြစ်ပါဘူးဒါပေမဲ့တရားအဲ့ဒီနဲ့မှတ်လို့မရတယ်လို့လည်းခန်းထဲမှာပြန်ပြီးတော့နားရရပါတော့မှတ်လို့မရတော့ဒါမှလည်းမိုးလေးကလည်းဆက်ပြီးတော့မှတ်ဖြစ်ပါတယ်ဆက်မှတ်ဖြစ်တယ်တော့တပည့်တော့အဲ့လိုမှတ်ပြီးတဲ့နောက်ပိုင်းမှာပေါ့နော်သောသောမှာဒီလိုလေးပဲတော်တော်ဒေါသဖြစ်လွယ်ပုံပုံပေါ့နော်ဒေါသကြီးတယ်ဒေါသဖြစ်လွယ်တယ်ဖြစ်လို့ရှိရင်လည်းတော်တော်ကြီးတာပေါ့ လူတယောက်ဆိုလို့ရှိရင်ရဲတယ်မလားတက်လိုက်ပါလေကြီးတဲ့ပုဂ္ဂိုလ်တရားတွေတော့ဒီလေးလားတော့မှတ်ပြီးနောက်ပိုင်းမှာပေါ့အဲ့လိုဒီလောဘဒေါသမောဟအတုံးဆိုတဲ့ဒီနော်အတန်ကြီးတာပျော်ကြွတာပျော်ကြသွားတယ်လို့ဒီထဲမှာအကျေခံတာဒီတရားမှတ်နေတဲ့ဒီတလားအယုတ်ဒီလေးလားအဲ့လိုတရားမှတ်တဲ့ဒီလေးလားတော့ပြီးပါတော့ဒီအလုံးမတန်ပြင်းလာလိုက်တဲ့လောဘဒေါသမောဟဆိုတဲ့ဒီအတုံးကြီးရတယ်ပျော်ကြသွား ။ဒါတော့လေးလတော့မလို့တော့ပါအရင်တော့လောမနကစိတ်ဆိုးဒေါသကြီးတဲ့ပုဂ္ဂိုလ်။ဟိုဖြိုးတော့ဆက်ကနေဖြစ်သွားမှာတော့သိရတယ်ချင်းနောက်တော့မဖြစ်တော့ဘူး။တရားနဲ့ပြီးနောက်ပိုင်းမှာပေါ့နော်။ဒါလည်းကိုယ်လုံကြပြောရင်ဖြတ်ပြတော့ဖြစ်သွားသေးတယ်။ဖြစ်သွားပြီးနောက်တော့မပါတော့ဘူး။ဒါနဲ့ပဲကွာရက်သွားနေတာပေါ့။အဲ့တော့ဒီမှတ်မိချင်တဲ့ကြောက်တာဆိုတော့ဟောလေးလတော့မှတ်တာတော့မဟုတ်ဘူးနော်။ဒီတော့အသုံးကိကြီးပြောက်သွားရင်ဆက်မှလို့ရှိရင်တော့အဲ့ဒီတော်တော်ကိုကျေးဇူးများတာပဲယုံကြည်မှုတအားမြင့်ပါဘူး ဒီတရားပေါ်ကိုယုံကြည်မှုအစမတန်ကိုမြတ်သွားတာ။အဲကြောင့်လည်းဒီတော့တရားဆက်မှမလို့ဒီတော့ဒီလိုဒီလိုတော့ဒီတရားဆက်မှမယ်တော်တဲ့တော်နဲ့သွားမှမယ်။ဒါမှမဟုတ်လေအကြောင်းနဲ့မြင်မရှိအောင်ဒီဘုန်းကြီးကျောင်းရတယ်ဒီလိုခြေတော်အကြောင်းတကာကျောင်းကမာရီယာကျောင်းဆောက်တဲ့အကြောင်းရယ်အင်းကျောင်းကြီးကိုအကြောင်းရအကုန်လုံးပြူကြတယ်နောက်လူတွေလည်းမပြင်းနိုင်ဘူး။ဒါမှဆွမ်းကြောင်းကြီးရှိတယ်ကျောင်းပိုင်းရှိတယ်ဆွမ်းကြောင်းကြီးလည်းပဲအကုန်လုံးပြူကြသွားပြီးအင်းအင်းတိုင်းနဲ့ဆောက်တယ် ကျောင်းမရတဲ့ငါရဲ့ပေါက်တာပြိုကျသွားပြီးတော့မလဲရုံလိုရှိတာကိုနော်ကျောင်းရအကုန်လုံးပြိုကျပြည့်စည်ပြီးတော့နေရာတော့သိမရှိတော့ဘူးလေတော့ဒကာမတွေလည်းရှောက်တယ်ရှင်ပြတို့တက်နိုင်အကြောင်းလေးဆောက်ပေးဖို့ဆိုတော့အင်းငါလည်းဘာမှလည်းငါလည်းစီဝါလည်းမရှိဘူးသူကလည်းပဲတော့ကျောင်းလေးဆောက်ခိုင်းတော့ငါလည်းဒကာမလည်းမရှိဘူးကိုယ်ကသဒ္ဒနာသဒ္ဒနာထဲမှာနေတယ်သဒ္ဒနာထဲမှာပဲကြီးပြင်းပြီးတော့ပေါ့နော်ဒီလိုနဲ့မတရားရည်လာတော့ဒကာမရဲ့ရှင်ပြဖြစ်နေလို့ချင်းကျောင်းလေးဆောက်ပေးပါဦးလို့လာရတာရှောက်တော့ အင်းငါဒီကြောင်းလေးဆောက်ပေးနေဆိုတော့ရိတ်တာရဲမှာပဲခဏပြုတ်တော့နေဦးမှာပဲဒီတိုင်းလိုတော့ဒီကြောင်းလေးလည်းငါလည်းဆောက်မပေးနဲ့ကြောင်းလေးလည်းကိုယ့်ရှိမှာပြူကြနေတာဟုတ်ဒါနဲ့ငါလည်းဝိဝါအဲ့ဒီနဲ့ထွက်ပြီးတော့တရားမှတ်ဖို့ပဲသိတာဒါလို့ဒီလိုကြောင်းလေးဆောက်ပေးနေတဲ့စေတနာကြောင့်ပေါ့ဒီလိုဒီလိုပဲနေပြလိုက်တာပေါ့သူဆရာကြီးလည်းပဲရိတ်တာတင်ရင်းပေါ့တော့နားပြတယ်ပြန်ရိတ်တာတင်ရင်းနေလိုက်တော့အဲ့တော့ဆရာကြီးရဲ့ဒီလိုနဲ့ထောက်တဲ့ခုနှစ်မှာမိကပို့တော့မိကရတော့ဓမ္မရရဲ့လူကြတန်းရတယ်ဘယ်သူဒီမှာလူလူမကပါဘူး ဒီဆုံးသောမြောက်သားရဲ့ရှူရတတ်နိုင်ရောဒီဓမ္မကြီးစဆောက်ဖြစ်တယ်။ဒီတိန်တို့ဘာလဲဆောက်ဖြစ်တယ်ပေါ့လေ။နောက်တော့လူချင်းတွေပေါ်လာတဲ့တိန်တို့ဘာလဲဆောက်ဖြစ်တယ်။နောက်ဒါတွေပေါ်ဒါတွေအားလုံးဖြစ်တာတော့လူတို့ပြန်လာပါတော့လုံခဲ့တဲ့တစ်ထောင်ကိုကနေကပြန်လာမှပဲဒါတွေဖြစ်တာပေါ့။သို့သောတော့ဓမ္မကြီးနဲ့တိန်တော့ရှိတာပေါ့။ဒါတွေလည်းဓမ္မကြီးဝဲမပြီးတော့ဒီရတာပေါ့လေ။သို့သောတော့လူရဲ့သဘောကံမှာတော့နောက်တော့လူချင်းတွေပေါ်လာတဲ့ဒါတွေဆောက်ဖြစ်တာပေါ့။အဲဒါတွေကတော့ 12နှစ်လောက်နော်ဘယ်နဲ့မှရှိတော့ကလိုက်တာနေဖြစ်သွားပါတယ်ဆရာတော်ဘုရားကြီးရဲ့အာဝတ္တအောင်ရှစ်နှစ်ပေါ့လေအမေရိကန်လည်းဆရာတော်ဘုရားကြီးအာဝတ္တကိုပေါ့လို့ခေါ်လို့ရပါတယ်ကျွန်တော်အမေရိကန်နိုင်ငံရေးတာပြောပြီးတော့၄နှစ်ပေါ့နော်အဲမှာပြောတယ်အမေရိကန်ရောက်တော့အင်္ဂလိပ်ကကျူးစားတင်လိုက်တော့ပြောလေတော်တော်ကျူးစားတဲ့အခါကျတော့တစ်နှစ်ခွဲလောက်ဆိုပြီးတော့အင်္ဂလိပ်ကိုခေါ်နိုင်တယ်ပေါ့သိကောင်းမှုတော့ခေါ်နိုင်တယ်ပေါ့နော်ခေါ်လို့ရပါတယ်ဒီနေ့တော့ကျွန်တော်ဘယ်ရောက်ဆက်ပြီးတော့မင်းရှိပါတယ် အင်းမေကအဆက်ပဲဆက်လိုက်ပြီးတော့တင်နေတင်တော့လည်းပဲနေနေပါလေဆိုတဲ့အကြောင်းပြောတော့ဒီလိုပြန်ကပြန်လာပါတော့ဘုရားကဒီနေ့ပြီးတော့ပြန်လို့ဆုံးခဲ့တာပါနော်အဲ့မှာပဲဒီမှာလည်းစပြီးတော့ကောင်းတယ်ပေါ်တော့တာပါအကဲကသောသောလည်းတရားထုတ်ဖို့တနည်းနဲ့ရှိတာကြောင်းမျိုးမျိုးကြောင့်လည်းရိတ်တာနေရတာပဲအဲ့တော့ဒီအမေရိကန်မှာရှိတဲ့ဒကာဓမ္မတွေနော်အမေရိကန်မှာရှိတဲ့ဒကာဓမ္မတွေလည်းကျေးဇူးသက်တဲ့နေရာပေါ်တပြီးတော့ဒီမြန်မာပြည်ကျန်တဲ့နေရာတွေတရားသုံးလမှတ်တယ်ပေါ့ကိုယ့်အမှုမှာ နှစ်လမှတ်တယ်ဓမ္မတိနှစ်လလမ်းမှတ်ပြီးတော့ဒုတိယနေ့တစ်လမှတ်တော့ဒီလိုတခါကျတဲ့ဒီမှာဘောယောဂရဖြစ်တဲ့ဒီလိုလည်းမဖုံးရတယ်လုံးလာခက်ခဲတာဟုတ်နော်ဆက်လို့လည်းမလို့ဘူးဘာလဲဘုံဒီမှန်းလေးမှဆက်ရတာဟုတ်အဲ့တော့ဒီလိုဘုံဒီလိုနဲ့ဒီဘုံကြီးလည်းပြောပါတခါကြီးကကျမ်းမာရေးမကောင်းတဲ့အကြောင်းမိတဲ့အကြောင်းဒီလိုဒီလိုတော့တာမြတ်လို့ဆိုတာတရားမှတ်တော့အဲတရားတလားပြီးတော့ဒီလိုလည်းမလေးပေါ်ကြည့်တော့သောသောလည်းဒီလိုတခါကြီးကတော့လိုတော်လေးသေးတာဖြစ်တယ်လို့ပြောမထင်ဘူး ဒါမှမဖြစ်တယ်လို့ထင်တာပေါ့လေတရားမှပဲခေါ်ကိုကြောင့်ဒီအောင်ပြောပြီးတော့ဒီလိုလည်းနောက်ဆုံးဆုံးမလေးလေးပါပဲရှင်ပြဒီလိုလည်းကြာရုပ်လို့နေတော့ပြတယ်သူကလည်းတတ်သွားတယ်တို့ရရှင်ပြရတဲ့ရှင်ပြရတာကရရင်ဆုံးသွားဆင်းလောက်ရှိပြီတဲ့ဒီလိုလိုရဲလည်းပြီးပြန်လာလို့အဲလောက်မရှိသေးတာတဲ့အဲဒီလိုတရားဆောင်ခံလို့ရှင်လည်းပြန်ပါနော်စေတဲ့မှာတော့ဒီဝါဒပုဂ္ဂိုလ်တွေဖြစ်ဖြစ်နေတာပေါ့နော်အဲဒီလိုတရားတဲ့တိုင်းတိုင်းကကြတော့ဒါဟိုတရားရဲ့စွမ်းရည် ဘာမှဖြစ်လိုက်ဘူးပြောအဲ့လိုကြားတယ်ဟောဆုံးပါရွယ်လောက်ပါသုံးဟိုကတော့ပြောလို့မနဲ့ဝင်ပြောတဲ့ညနေပေါ့လေဘယ်လိုမှအာရုံစားနေကြလိုက်တာဟုတ်တယ်ပုံစံလဲဆိုတော့ဆုံးလို့မကင်းနဲ့စားဘူးဆက်ပြီးတော့တရားတွေတရားတွေနဲ့နည်းနည်းပါးပါတော့ဒီဒီလိုမနဲ့သိတယ်ပေါ်ပါတယ်မှတ်လိုက်လို့ကြောက်တာအဲ့ဒီအနောက်ပဲတပြီးတော့တရားဝင်တာဒီနေ့လည်းပြီးတော့ထိုင်တော့မယ်ဒါပဲဒီပြန်တော့လေယောဂီရဲ့တရားပြတယ်ဒီနေ့တော့အနည်းဆုံး6နိုင်လောက်ထိုင်မယ် ယောဂီတွေဆိုမနေ့ပိုင်းနဲ့ဒီပိုင်းရတဲ့ချိန်လေးကိုရတဲ့မရှိတဲ့ချိန်လေးတွေပေါ့လေတပတ်ကိုလူတွေကဒီနေ့ကို6နိုင်လို့ရှိရင်တပတ်ကို42နာရီလောက်ရအောင်ခိုင်းပါဦးအေးတနေ့တည်းရောက်လို့ခံပြပါဘယ်သွားတရားပြပြပါတရားစတရားမရှိတဲ့နေ့ဒီနေ့ကုန်ပြီးတော့သွားဖတ်ဖြစ်တယ်တရားစတရားမရှိတဲ့နေ့ဆိုတော့နှစ်ပိုင်းနဲ့ပိုင်းမှာဖတ်ဖြစ်တယ်စုစုပေါင်းလိုက်ဆိုတော့ပေါ့လေဒီတော့ဒီတပတ်ကို42နာရီလောက်ရအောင်ရတော့လည်းပဲဒီလိုမှတ်ဖြစ်တဲ့အတွက်ဒီရတော့ ကျေးဇူးပေါ့နော်။ကိုယ်လည်းသောသောလောရတာဘဝပြရတယ်လုံးဝဆင်းရဲတာကိုဒီလိုပိုက်တဲ့ကကြတော့မြတ်စွာဘုရားဒီနေ့ဟောတူပါပဲမိမိကိလေသာတွေကပုတ်ဆွေးပြီးတော့ပြတ်သွားတာပါပဲ။မှတ်နေဖို့ပါပဲ။နိမလမ်းမနဲ့မှတ်နေဖို့ပဲတဲ့နော်။နိမလမ်းမနဲ့မှတ်နေလို့ရှိရင်တော့ဒီမြတ်စွာဘုရားဒီနေ့ဘုရားမှာပို့လို့ပေါ့နော်။ကျင်ကျိုးတွေကရေတဲ့ကလည်းသုံးပေါက်တန်းတန်းနဲ့ရေနေဘူးလေတော့ကြောင့်ဒါလည်းလောလောကူပဲပြက်သွေးသွားတယ်လို့တရားကိုလို့ဆိုတော့မဆုံးမနေမှတ်နေတယ် သူ့ဒါတွေကဖြည်းဖြည်းနဲ့ပုံပြီးတော့ပြဆွေးသွားတာပဲတော့တောင်းဆိုကြရမလို့တောင်းဆိုကြရမလို့မှတ်နေဖို့ပဲလိုတာအဲ့လိုမှတ်နေဖို့ဆိုရင်လည်းပဲခုနမိမိကိလေသာတွေဖြစ်နေရတာကိုဆင်းရဲလို့ဘဝလောကဘဝတရားတွေဒီမကောင်းတဲ့တရားတွေနော်ဆင်းရဲတဲ့တရားတွေဒီဘဝလည်းမကောင်းနောက်ဘဝလည်းမကောင်းဘူးလို့ဒီလိုအဲ့အသိကိုတော့ကောင်းကောင်းရရမှာအဲ့လိုအသိကောင်းကောင်းရမှလည်းဒီလိုပဲလုပ်ဖြစ်မှာကို အဲ့လိုသိမှမရဘူးဆိုရင်လည်းဒီလိုလိုလောကဒေါသမောဟဖြစ်နေရတာလေဒါကြီးကကိုယ်အတွက်ဘာမှမတူးဆန်းဘူးဒေါသဖြစ်နေတယ်မတူးဆန်းလောဘဖြစ်နေတယ်မတူးဆန်းဘူးဆိုရင်ဒီကဒီလောကကိုသွားနိုင်ပြီဒါပါဒီလောကပြောတော့ကုသိုလ်သက်သက်နဲ့နော်ကုသိုလ်သက်သက်ရဖို့နဲ့စိတ်တန်ရှင်းတယ်လို့လည်းလို့တရားပဲကိုနော်စိတ်ကိုတန်ရှင်းဆင်အောင်နဲ့ကုသိုလ်ရဖို့နဲ့နော်မိမိစိတ်တန်ရှင်းဆင်အောင်တန်ရှင်းဆင်ကြအောင်လို့လုပ်တဲ့လို့အဲ့ဒီရွေချက်ရှိမှလည်းဒီလိုလိုကလုပ်ပြမှာ တတိယတော့ခုနပြောခဲ့ပြီတတိယဘာကြောင့်လုပ်ဖြစ်တာလဲဆိုတော့ဒီလိုအဲ့လိုလောဘဒေါသမောဟတွေဖြစ်နေရတာကိုစိတ်ထဲမှာအတော်ဘူးပေါ့နော်ပင်မဆင်းရတာပြည့်စုံပြတရားတော်တွေဟာလောဘဒေါသမောဟတရားတွေကိုပယ်တတ်နိုင်တယ်ခြုံညောင်ပြုတ်နိုင်တယ်နော်ခြုံညောင်ပြုတ်နိုင်တယ်ဆိုရင်ဒီလိုကဒါရီလေးကရှိနေတယ်ဘာကြောင့်လုံးနိုင်မှာလဲနော်ဘာကြောင့်လုံးနိုင်မှာလဲနော်ဘာကြောင့်လုံးနိုင်မှာလဲဒီတရားတော်တွေက သတ္တဗျာကိုရရမှုတွေရတော်တွေဒီလောဘဒေါသမောဟတရားတွေကိုချုံညောင်းပုံဆုံးရအောင်နော်ဒါကစေးပြောင်ပြုလုပ်နိုင်တယ်ဘာကြောင့်လဲလဲလိမ့်ခတာတရားနဲ့အိယုဒီမှုနဲ့မိမိကတိုးတက်ခြင်းနဲ့ဆိုရင်လုံးဖြစ်သွားတာပါပဲလုံးဖြစ်သွားရင်အကျိုးရှိသွားတာပဲအကျိုးရှိသွားလေလွယ်သွားတာပဲလွယ်သွားလေလုံးရတာလည်းပဲနော်ကိုယ်အတွက်ဒါလည်းတန်ဖိုးရှိပြီးတော့တိုင်းတွန်းနေရမလို့တော့ တရားတွေသဘာဝကသဘာဝတွေဓမ္မတွေသိတာဒီအပျော်အားလုံးနဲ့မှတရားနဲ့အပျော်ဆိုအဲ့ဒီအပျော်ကိုတကယ်တွေ့သွားရင်ကျန်တာရဲ့ကွာဂိရကွာဒါကြောင့်တရားနဲ့ပြောတဲ့ပုဂ္ဂိုလ်တရားကိုတီတီကြည်သားမရုပ်ရှင်ကြည်သားမကြည့်လို့မရတော့ဘူး။ဘာကြောင့်လဲဒီဒီရုပ်ရှင်ဆိုတာကလောဘဒေါသမွားတွေပေးတာကိုဒီဒီတို့ရုပ်ရှင်တို့ဗီဒီယိုတို့သချင်းတို့အင်တာနက်တို့ပေါ်လိဒီများကြောင့်အတင်းတွေပြောရတာတို့ဒါတွေကလောဘဒေါသမွားတွေပေးတာကိုတဲ့ပေးတော့ သူကတခြားတဖြစ်သွားကိုရှင်ကဒီရောက်တာ၎င်းနဲ့ကိုကိုနဲ့ကရောက်တာဘုံဘုံဓာတိပါတယ်ဘုံဘုံသွားပြီဟိုတစ်ခေါက်နော်တစ်ခေါက်ပဲဓမ္မကြီးတယောက်ကလည်းပဲဒါဘုံနေရင်ကလည်းအင်းနာချင်းဖြစ်တာအမှန်တရားကြီးကသူပဲဆုံးမနေတော့ပြင်လာတယ်လို့အဲ့တစ်ခေါက်ပဲသွားပြီပါအဲ့ဒီနောက်တစ်ခေါက်ကျန်နေတော့ဘုံဘုံကမွေးမိဘုံဘုံဝေခဲ့တဲ့မိဘအိမ်တော်ဘုံဘုံကိုကိုနေစီတစ်ခေါက်မပြော ရှင်ဘုရားမွေးခဲ့တဲ့မိဘတွေကကိုကိုလေးရှိပဲတစ်ခေါက်မှမရော်တဲ့လူမသွားဖြစ်ဘူးဘယ်လိုမသွားဖြစ်တာလဲဆိုတော့အမှန်တန်ဒါအမှန်တန်ပြောတာရှင်သာရကြဒီလိုရှင်ဘုရားလည်းပဲတရားမနာနေတော့ဒီလိုပြောခဲ့တာပေါ့ဒါတွေကကိုယ်တိုင်လည်းပြောခဲ့တာဆိုတော့လေဒါကတော့ပြစ်တော့မမြင်ပါဘူးဘာလို့ကိုကတရားမဲ့မနေတတ်တော့ပြင်းနေတော့ဒီလိုတကယ်ချင်းရှာပေါင်းနဲ့ရှာပြီးတော့ပြောရတာကိုတွေ့ရပါတဲ့မှာတွေ့ပြောရတာငယ်ငယ်ကြောင်ရောက်ချင်းရောက်မယ်ကိုကြောင်ဒီကြောင်ရောက်ချင်းရောက်မယ်ချက်ပြောရတာအေးတရားလေးနေလို့ချင်းပြင်းတော့ ဆရာပြောရတာအဲ့လိုဆရာပြောနေမှာလည်းပဲအပြင်းပြတာကိုအဲ့လိုမှမတွေ့ဘူးဆိုရင်တော့ TV လေးကြည့်လိုက်ဝါလေးလုံးနဲ့ဒါလေးလုံးနဲ့ဒီလိုပြင်းပြတာတော့ဒါကတို့စိတ်ရပါပါတကယ်တရားတိုင်းပြီးသွားတဲ့အခါကျဒီလိုပြောရတာရင်းနဲ့ဖတ်ပြတယ်တကယ်မပြောချင်တော့စိတ်ကကိုเจ้าဒီเจ้าနေနိုင်ငံကြီးเจ้าကိုမပြောချင်သေးတာနော်ကိုเจ้าဒီเจ้าနေတဲ့နော်သူများအဖြစ်ဆိုကိုဝေးနေတာပေါ့သူများအဖြစ်ပြောဖို့ဆိုတာတော့ ဘယ်လိုမှမပြောဖြစ်တော့ဘူးစိတ်ကတော့ပြတ်သွားတယ်သူများအဖြစ်တွေပြောဖို့နော်သူများအဖြစ်တွေဝေဖန်ဖို့ကိုเจ้าနေရောက်နေပြောဖို့နိုင်ငံเจ้าနေပြောဖို့ဟောရီတွေပြောဖို့ဆိုတာပေါ့နော်စိတ်ကကပြတ်သွားတာတဲ့နော်ခုကိုရှင်များကလည်းတရားတော်နာလို့ရှင်မောနေလို့ဟောတချို့ကပ်ပြရရလျှောက်တော့ဘောရှင်များဟောရခိုင်မှာဘလို့ဖြစ်တာညာလို့ဖြစ်တာရှင်များရဲ့အဲ့လိုကြားလိုက်တော့မေတ္တာပဲပို့လိုက်ပါလေမေတ္တာပဲပေါ့နော်အာရုံသက်တော်ပါလေဆိုတော့ဘုန်းကြီးကြတော်ပါလို့ဟောသတိရလည်းရှိနေတဲ့ကကြောင့် ဗမာတွေဆိုဗမာဘက်ကမှဝင်လာပြီးဟိုလူတွေမုန်းလိုက်တယ်စိတ်ကမရှိတော့ဘူး။အော်တည်ရတယ်ဆိုတာလည်းနှစ်ဘက်လုံးမကောင်းဘူး။နှစ်ဘက်လုံးပေါ့။နှစ်ဘက်လုံးမှာမကောင်းတဲ့ဟိုမကောင်းတဲ့တရားတွေပေါ့နော်ဒီတရားတွေဘယ်နိုင်မှာပဲနှစ်ဘက်လုံးမှာပြတ်ထားလိုက်ပါဘယ်ဘက်မှာနော်ဒါငါတို့ကဗမာမဘုရားဘာသာမဟုတ်ဘဲဒီဘက်ကိုစိတ်ကပါပြီးတော့စိတ်ဆိုးနေတာအပြစ်ပြောနေတာမျိုးပေါ့စိတ်ကလည်းမဖြစ်တော့ဘူးလည်းမဖြစ်တော့ဘူးလည်းမပြောဖြစ်တော့ဘူးလေ။အဲ့တော့တရားမိုက်တဲ့ကြိုးကတော့နော်ကောင်းလာတာ ဒါပဲတဲ့နော်ဒီလောဘဒေါသမောဟဘာနာလိုက်တယ်ကိုယ်ကတော့ကုန်သွားတယ်လို့မဆိုလိုပါဘူးနော်အများကြီးပဲတက်တာသွားတယ်ဒါကြီးကုန်သွားတယ်လို့ဆိုကြတော့ပြောတာမဟုတ်ဘူးအများကြီးတက်တာသွားတယ်နော်လောဘဒေါသမောဟတွေအများကြီးတက်တာသွားတယ်ခံတာသွားတယ်နော်အဲ့ဒါခုနကအလတ်တက်ပေါ်ပြီးနော်တချို့မှတရားလေးပြောမှမလို့ရှင်းတယ်မှာတရင်တရင်လို့တော့ဒါနဲ့လည်းငါတရားလောက်ပြန်တော့ပြရတယ်ပြရတယ်အများကြီးပါပါတယ်မထီးကြီးလည်းပါမထီးကြီးလည်း ကြွကြတယ်။သင်ကြတော့မသွားနိုင်ပါဘူး။မသွားပြီဆိုတော့ဘာလို့လဲဆိုတော့ဘောလည်းဒီရောက်တော့သိနေတာတွေ့ကြရင်အကုန်လုံးရှောက်ပြောကြတာဘူးနော်။ရှောက်ပြောကြလို့ပြောပြတော့ဘောလည်းမပြောတာကြားနေတော့မပြောပြတော့နော်။ဟိုအဝေးကပဲလမ်းပြဒါပဲဟိုသရာနဲ့ပဲကြီးညိုလိုက်ပါတယ်ဘောလည်းဟိုတော့သွားပြီမထိုင်ပြဘောလည်းလည်းရေလေးဝိုင်းပြန်ပြောပြောကြပြကြဆိုဒီလိုပဲဘောလည်းရောက်ပြန်ရောက်တော့လည်းမပြောရတာကြားတော့မပြောဘူးသွားပြီ။အဲ့တော့တရားတွေကမှတ်တာ မိမိစိတ်ထဲမှာကျေနပ်သွားလို့ရှိရင်တဲ့နော်သဘာဝတည်းနဘာတည်းကိနာတိအပျော်အားလုံးထဲမှာနော်တရားနဲ့အပျော်တာတဲ့အကောင်းဆုံးပဲတဲ့နော်တရားနဲ့ပြောတာအကောင်းဆုံးပဲလက်ခံသွားပြီဒီတော့မှလွယ်သွားပြီတဲ့ဒီတရားတော်ကိုကောင်းပြုရတော့ဒီတော့အများကြီးရှိတာဘုလို့ပြောကြမှာဆိုတော့ဒီနေ့နောက်လည်းပြောပါတော့ဒါတော့ဒီနေ့ကြုံတော့ပြောရတာဟုတ်ဒီတော့တရားရဲ့ကောင်းကျိုးတွေကလူတွေပေါ်မှာပေါ့ဆက်တယ်မဲ့မျက်စိမြင်တဲ့အမြင်တွေပေါ့ဒါပြောတယ်လည်းရှိကြတာပဲ ဒီလိုလည်းသူများပေါ်မှာတကယ်ကိုပြင်းထန်တဲ့စက်ညံမဲ့တွေပေါ့နော်ဒေါသနဲ့ဖြစ်ပြီးတော့ပြောတာကြမ်းကြမ်းနဲ့ပြောတာကိုစီသူလို့ရှိရင်ပေါ့နော်ဒေါသနဲ့ပြောတာကြမ်းကြမ်းနဲ့ပြောတာစက်ညံမဲ့အမြင်တွေဖြစ်တာဒါတွေပေါ့ဒါတွေကတော့ဒီလိုရာခိုင်နှုန်းကိုတရားလောက်ကိုအားလုံးဒီလောက်ရော့ကြသွားတယ်မရှိတော့ဘူးဒီလိုတော့အလုခံတာတရားတရားရဲ့အကျိုးပေါ့မေတ္တာကရုဏာတဲ့မေတ္တာဆိုသောသောကတော့မေတ္တာကရုဏာကြားတာကြားဘူးလားမေတ္တာဆိုတာရွတ်တာပဲတကယ်မေတ္တာလေးနဲ့ထားပြီးတော့ဒီလိုမစွမ်းနိုင်ဘူးထားရတာမရဘူး ။ဘာလို့လဲဆိုတော့လောဘဒေသမောဟတွေရှိနေတော့လောဘဒေသမောဟနဲ့မေတ္တာဆိုဆက်နေပါဘူး။အဲလောဘဒေသမောဟတွေကလူတယောက်ကိုချစ်နေရင်မုံနဲ့မုံတာပဲမုံနဲ့ချစ်တာတွဲသွားတာကိုလူတယောက်ကိုကချစ်နေရင်လူတယောက်ကိုမုံဖို့လည်းမလိုဘူး။မုံနေရင်လည်းလူတယောက်ကိုချစ်ဖို့ကလွယ်တယ်လောဘဒေသမောဟဆိုဒီတရားတွေတွဲသွားတာပဲ။လောဘရှိနေရင်ဒေါသရှိကိုရှိရမှာဒေါသရှိနေရင်လောဘရှိကိုရှိရမှာဘာလို့လဲလောဘနဲ့ဒေါသတွဲသွားတာကိုဒါမှမဟုတ် စာပေကျမ်းကများမှာလောဘဒေါသလောဘကိုရင်ဆိုတာဒေါသနဲ့ပုံတာပဲသူတို့ကတွဲသွားတာနော်လောဘကိုရင်ဒေါသကိုနာပဲဒေါသကိုရင်လောဘကိုနာပဲဒါဒီနှစ်ခုကတွဲသွားတာလေနော်ဒီနှစ်ခုကတွဲသွားတဲ့တရားကြီးအချစ်ရှိနေရင်အမုန်းရှိရမှာအမုန်းရှိနေချစ်ဆိုတာရှိရမှာနော်အချစ်ချင်းနဲ့မုန်းရှိနေဣဒ္ဓမေတ္တာဆိုတဲ့တရားတွေလည်းပဲသူကပြင်းထန်တရားပါတဲ့နော်ပြင်းထန်တရားပါတဲ့နော်အဲ့လိုပြင်းထန်နေလို့ရှိရင်ဒီလိုသန္တာဂရိဒေါသဂရိမောဟဂရိ ဗျာကလေးဆိုတဲ့ဒီအခိရိတွေကလည်းပါတာပဲအချစ်အမုန်းကြောင့်ပါတာကိုအချစ်ကြောင့်အမုန်းကြောင့်ဆန္ဒကလေးတဲ့ချစ်လို့ကိုအခိရိလိုက်ရတာဒေါသကလေးဘုံလို့လိုက်ရတာနော်ဗျာကလေးကြောက်လို့လိုက်ရတာတဲ့နော်အဲကြောက်လို့လိုက်ရတာသန္တာကလေးဒေါသကလေးမောဟမောဟကလေးတဲ့မောဟကြောင့်ကျူရပြီးတော့လိုက်ရတာမသိလို့ပေါ့လေဘာမှမသိလို့လိုက်ရတယ်အဂတိတရား၄ပါးပေါ့လားရှင်းလို့အဂတိလိုက်တာမုံလို့အဂတိလိုက်တာကြောက်လို့လိုက်တာမသိဘဲနဲ့မသိလို့လိုက်တာ အဲ့ဒီတရားတွေကလည်းပဲနော်ကိုကမပါတော့ဘူးနော်ဒီလိုလည်းပဲဟိုမှာဟိုငယ်တော့ဒီလိုဒီနေရာဆိုတော့ဆွေးခြင်းပေါ့လေသာသနာ့ကျတော့ငယ်တော့ဒီနေရာမှာသူ့တယ်မှာပေါ့လေသူ့တယ်မှာပေါ့သာသနာ့ကျတော့ဆွေးခြင်းပေါ့ဒီရိုက်တာဆိုတော့ဆွေးခြင်းပေါ့ဒီကလည်းသူ့တယ်မှာဒီလိုတော့ဆွေးမရှိတော့ဘူးနော်ဒီရသူ့တယ်မှာဆိုတော့မရှိတော့သူ့ရဲ့အကြောင်းအမည် ဒါရွှေရည်သူ့ရဲ့မှာကိုသူ့ရဲ့မှာဖြစ်နေတယ်ဒီလိုလိုစိတ်ကရွှေရည်သူ့ရဲ့မှာစိတ်ကဆွဲမရှိတော့ဘူးအကယ်၍ကိစ္စတွေဖြစ်နေကြရင်လည်းဘယ်ဘက်မှာစိတ်စိတ်ကတော့မရှိတော့ဘူးနော်ဒါရရဟိုဒီဘက်လည်းပဲဒါတရားလို့လို့ရပါတယ်မေတ္တာကရုဏာတရားတွေတဲ့နော်မေတ္တာကရုဏာတရားတွေမေတ္တာတရားတွေမုဒိတာတရားကရုဏာတရားတွေမုဒိတာတရားတွေဥပက္ခတရားတွေတကယ်နားနေသွားတာစံကြယ်မဲ့အမြင်တွေတကယ်ပြောက်သွားတာ စိတ်နှလုံးကိုလည်းပဲတကယ်အေးချမ်းနေတာလူတွေပေါ်မှာလည်းပဲတကယ်ကိုစစ်မှန်သောချစ်ခြင်းမေတ္တာတရားတွေထားတတ်သွားတာလူလိုတန်းလို့မဟုတ်ဘူးတပည့်တော်တပည့်တော်တပည့်တော်အများကြည့်တာဒီလူကငါ့ကိုသိနေအများကြီးလူကညာနဲ့ချီထောင်လို့ဒီလူကမလူနိုင်ဘူးဆင်းရဲသားဘူးတပည့်တော်ကိုယ်မေတ္တာကိုအများကြီးကြည့်ဒီလူတယောက်နော်ချမ်းသာတဲ့ပုဂ္ဂိုလ်တွေနော်ဒီလူတယောက်ကထောင်မလို့ဒီလူတယောက်ကမထောင်မလို့မေတ္တာနဲ့ကြွားလိမ့်တာဒီလိုအများကြီးကြည့်တာဒီလူကမှန်တယ်ပြောတာဒီလို တကယ်ပြောရတယ်ဒီလိုဖြစ်တာအမှန်ကိုဖြစ်သွားပြီးတော့ဟိုလားတို့လို့သူကကျေးဇူးများလို့ကျေးဇူးတရားရလက်ခံတော်လည်းပဲပေါ့နော်ကြံတဲ့ပုံမှာလူလာမလူလာဆိုတာပေါ့လေဘာမှမရှိတော့တကယ်ကိုမေတ္တာတရားပေါ့နော်ဟိုမေတ္တာတရားထားနိုင်သွားတာတဲ့ရောက်တော့ပြောတော့ဒီလိုကောင်းကျိုးတွေရတာပေါ့နော်တရားဆိုတာလုံးနိုင်ရမယ်ဆိုရင်တဲ့တကယ်လုံးတဲ့အလုပ်ပဲနော်ဒါမဲ့သူကအချိန်ကြီးတော့အများကြီးယူရတယ်ဘာကြောင့်လဲဆိုတော့ပုဂ္ဂိုလ်ကြီးအမျိုးဆိုပါရမီကပွာတာကိုတဲ့နော် ပါရမီကကွာတော့တချို့လဲဒါမဲ့ပဲနောက်ထုတ်တန်းလို့လို့ရှိရင်တော့သူတို့ရတာပါပဲနော်ကိုယ်ကိလေသာတော့လုံလိုက်ရနော်ကိလေသာတော့လုံလိုက်ရဘူးတဲ့နောက်မထုတ်တန်းလို့ဒီတရားတွေကလိုချင်တဲ့စိတ်နဲ့ရချင်တဲ့စိတ်နဲ့လုပ်လို့ရတာဒါမှမဟုတ်လို့ဒီလိုလဲအတိအမြင်ရှိပါလေတပြည့်ရေးတာခွင့်တော့တပြည့်တော့မြို့သားမြို့သမီးဘယ်လိုမှဆိုတဲ့တရားရည်တာမှာသိကြရအထုနိုင်မယ်ဆိုရင်တော့ဘလောက်ပဲအထုအထုဘာမှရမကတ်နိုင်ဒေါတာပြည့်စုံလည်းမထားဘူး ဒေါ်တက်သေးဆိုတာကိုယ်လည်းရှိတယ်သူလည်းရှိတယ်ဒေါ်တက်သေးသိတဲ့ကြီးကြီးဒီလိုဒီပါလိမ့်နော်အဲ့လိုပဲပြောတော့ဒေတာဖွင့်ကြရနေပြီးတော့ဒါတဲ့ပုဂ္ဂိုလ်များအဲ့ဒီတဲ့ပုဂ္ဂိုလ်များအတွက်နဲ့ကမ်းမ်းမရှိရက်ကမ်းမ်းမရှိတဲ့လူနိုင်မလူနိုင်တော့ကိစ္စမရှိဘူးအာရုံကျင်တဲ့စိတ်တွေပဲအာရုံပါလေအကျိုးရဖို့ဒီလိုဒီလိုတဏှိတယ်ပေါ့နော်တဏှိတယ်ဒီလိုဒီလိုရေးတာဖွင့်ပြီးဒီလိုပြရတာပါဆိုတော့အကျိုးရည်လည်းများများရပါတယ်နော်ဒီလိုကိုယ်တိုင်ရသလို ဒီလိုခုနိုင်ငံငါမှာသွားပြီးတော့တရားရကြလို့လည်းကျေးဇူးတင်လိုက်ကြတာနော်တရားတွေအားထုတ်ပြီးတော့တဲ့နော်တရားတွေအားထုတ်ပြီးတော့အကျိုးတရားတွေရလို့တဲ့နော်ကာကျေးဇူးတင်ပြီးတော့သာသနာရဲ့သောပတ်တဲ့ယောဂီတွေလည်းသူလည်းသောပတ်တာဒီတရားတွေနော်အားထုတ်နေအားထုတ်နေမှတဲ့အကျိုးတွေတွေ့သွားလို့ပါပဲအကျိုးတွေတွေ့သွားတာနော်ဒါပေမဲ့ဒီလိုတရားထုတ်တဲ့ကောင်မှတော့ပေါ့လေဒီလို မြတ်စွာဘုရားလည်းပဲဟောတဲ့ဒေသနာတွေအများကြီးရှိပါတယ်ပုဂ္ဂိုလ်ပေါ်မှာမူလို့အထုတ်တဲ့ပုဂ္ဂိုလ်တိုင်းနဲ့ရတာကိုယ်လည်းသိနေတယ်ကောင်းမှုလို့လားတချို့ကကိလေသာကိလေသာလို့တော့မသိတဲ့ကိုယ်လည်းသဘောကြီးရှိတယ်နော်ကိလေသာတော့ကိလေသာလို့မသိတဲ့ပုဂ္ဂိုလ်လည်းသဘောကြီးတဲ့နော်စိတ်ဆိုးတာလည်းကိလေသာပဲစိတ်တွေပူတာလည်းကိလေသာပဲစိတ်တွေပူလောင်နေတာလည်းကိလေသာပဲစိတ်တွေဆဲနေတာလည်းကိလေသာပဲကိုယ်ဆဲနေတဲ့ဖြစ်နေတာနော်စိတ်တွေဖြစ်နေတာလည်းဒါတွေကကိလေသာတဲ့နော် လောဘတွေလိုချင်တာတွေဖြစ်နေတာလည်းကိလေသာမာနတွေထောင်လွှားနေတာလည်းကိလေသာပဲစိတ်တွေပြန်နေနေတာလည်းကိလေသာပဲစိတ်တွေပူပန်နေတာလည်းကိလေသာပဲနော်အိဒါမစ္စရိယတွေသူများပေါ်မှာမနာလိုမလိုမှုတွေဖြစ်နေရတဲ့ကိလေသာတွေပဲတော့ကိုလို့တာဘာလို့လို့လုံးမမသိပဲတဲ့ကတည်းကစိတ်တွေတူဝင်းနေတာဒါလည်းကိလေသာတွေပဲလို့ခေါ်တယ်နော်စိတ်တွေပြန်နေနေတာမာမာနတွေဖြစ်နေတာဒါရောကတခုချင်းစစ်စစ်တတ်ဖို့လိုတယ် ငါလူကြီးပေါ်မှာမေတ္တာထားနိုင်သေးလားခေါ်နိုင်သေးလားပြောနိုင်သေးလားဟောလားငါ့ကိုအပြစ်ပြောလို့ရှိရင်ငါစိတ်ကြီးစိုးသေးလားသူကဟိုစိတ်တဲ့ပုံတွေတော့အများကြီးရှိတာပေါ့နော်လူသားတွေဆိုတာကတော့လေနော်လူသားတွေဆိုတာကတော့ဒီလိုပါပဲကိုယ့်ကိုချီးကျူးလို့ရှိရင်တော့နော်ကြိုက်တာပဲကိုယ့်အပြစ်ပြောလို့ရှိရင်တော့မကြိုက်ဘူးတဲ့မုန်းတာပဲနော်အဲ့ဒါမုန်းတာပဲအဲအဲ့လိုကောင်ကကိုကမိမိစိတ်ကို မြတ်မြတ်စွာထားနိုင်တာမထားနိုင်ဘူးလားဒါပဲနော်အဲ့လိုဒါနဲ့တော့လို့ရှိရင်ဒါမျိုးပြီးတော့ပြီးတာပဲဒီလိုလည်းအကြောင်းမျိုးနဲ့ဒီလိုပဲပြောကြတာပါပဲနော်ဒါဒီလိုရေးတာခုနကဘောလေးဒါတော့ဆယ်ခုနလောက်ကဘောလေးဒီမှာဒီမှာရောက်လာကြတယ်ကားတို့ကြဒီလိုတော့ဒီမှာရှိလိုက်မရှိလိုက်ဘောလေးရှိလိုက်မရှိလိုက်ဘောနော်ရှိလိုက်တော့ဒီမှာရဲ့ရွယ်ကောင်းလေးတွေကိုသုံးသုံးနဲ့ငါးတွေပေါ့နော်ဒါရတမျိုးလဲပါပဲနော်တမျိုးလဲပါဒါဇမမဲ့မကလေးဆိုတော့ ဒီလိုပါပဲတရားနဲ့တရားမနာလို့ဖို့ဘုလိုဖို့ရှိမှာပေါ့နော်သုံးသငါလိုတရားတွေကျွန်တော်အားလုံးကြတာတော့ဘူးရောတော့ဘူးဒီလိုနေကြရရေးတာအဲ့ဒါတွေ့ခဲ့တဲ့ဒီကိုဒီလိုက်ရတာနော်တဲ့ကြတော့ဒီလိုလည်းဒီလိုမှနေတော့အရှင်များဒီလိုသာသနာအတွက်အရေးကြီးတာလျှောက်တယ်ရှိပါတယ်ဒီလိုလည်းဘာမှမသိလို့ပြည့်ရတယ်ဘာလို့အရေးကြီးတာလျှောက်ပါအရှင်ဘုရားနဲ့ဟိုယောဂီမာလေးနဲ့ချစ်ကြိုက်ကြတာပါဗျာဒီမှာဆက်ဒီမှာတရားနာမှာချစ်လို့တရားပါဘုရားလည်းတွေးကြတယ်နော်တရားလည်းကြားရလေးရဲ့ နော်ကိုကလည်းတွေ့တာတရားလည်းကြားတယ်ရှင်ပြလည်းဘယ်မင်းကလေးမှလည်းမပြောဘူးပေါ့ဘယ်သူမှလည်းမပြောဘူးတရားပါစစ်တာပဲဆယ်မိနစ်လောက်ပဲစစ်ပြီးတာပဲရှိပါတယ်ဒါပဲရှင်ပြလည်းကောင်မလေးနဲ့ချစ်ကြိုက်နေတာများဟာဟာတော့ထူးဆန်းတာပဲဖုန်းလည်းဘယ်မှမသွားဘူးအဲ့ဒီကောင်မလေးလည်းမပြောဘူးတရားစစ်တဲ့ချိန်မှာအားလုံးဆယ်မိနစ်ဒီပဲပုံထားပြီးတော့စစ်ပေးပါတယ်ဘာတွေတွေ့ပြီးတော့ပြောတာတော့ဆိုတော့ ရှင်ဗျာတဲ့ရှင်ဗျာကတခါတိုင်းနေနိုင်တယ်သူ့เจ้าပဲကြည့်ကြည့်တာရှင်ဗျာတဲ့ညုံရေးတာမှာရှင်ဗျာဆရာတော်ကတော့ကြည့်ရတာပဲလို့နော်ကြည့်ရတာပဲအဲ့ဒါကြည့်ရတယ်အဲ့ဒီမှာနေကြိုက်တယ်လို့ဆိုတော့ဒုက္ခပဲအဲ့ဒါအဲ့ဒီကလေးမှလည်းကြားရတယ်ရှင်ဗျာဓမ္မနာလည်းရှင်ရှင်ဗျာပဲကြည့်နေတာဒုက္ခပဲနော်အဲ့တော့ယောဂီကတရားရတော့ဘယ်လိုသိရတော့လို့ရှင်ဗျာမေးရတာဟုတ်နော်အဲ့တော့တရားပြောတဲ့ကတည်းကတန်တရားတွေပေါ်လူတွေက လွယ်လွယ်ပဲချစ်တာကြိုက်တာတော့လူတွေမှာရှိတာပဲဘုန်းကြီးတွေတန်လေးတဲ့ဘုန်းကြီးတွေတရားတွေသိမှုပြီးတော့ဒီလိုပဲဘုန်းကြီးတွေလည်းကောင်းလေးချောတဲ့တွေ့ရင်ကြိုက်မှာပဲရှိမှာဘုန်းနဲ့ဒီလိုတွက်ပြီးတော့ဒီလိုလူတို့တွေ့ရတယ်ပြည့်နေမှာပဲကျွန်တော်သိမသိုးပါဘူးသူတို့ပြောလိုက်တယ်ဓမ္မလေးအဲ့ဒါမျိုးတွေကတခြားလေးတိုင်းမှာသွားသွားပြီးတော့မပြောနဲ့ဘုန်းကြီးကသိတွေ့နေအောင်လည်းနေတော့တာလည်းမဟုတ်ပါနဲ့ဘာမှတော့တာမရှိပဲနဲ့သွားမပြောရဘူးဒီလိုပြောလိုက်ပါလေကိုယ်မှလည်းတော့တာမရှိနဲ့ဒီလိုကိစ္စနဲ့ သွားပြောရင်ဘုန်းကြီးတွေကမှမကန်လို့ရင်စိတ်ဆိုးပြီးတော့နှလုံးနှလုံးဒုက္ခတွေပဲအရှင်များတို့ကနှလုံးတော့ဘာမှလည်းမပြောဘူးပုံမှန်ပဲတရားစစ်ပြီးတော့သူကသူအရှင်နာတို့ကပြန်သွားတော့နော်အဲ့တော့လို့ပေါ့လေအဲဒီကတည်းကရှင်မြတ်ဒီမှာကဒီနာဆင်းရဲတဲ့ကတည်းကအညာကြီးတွေရောက်လာပြိဿနာရှိတာနော်ပြိဿနာရှိတော့ရှင်မြတ်ကုကိုမေးရဒီပြိဿနာရှိတယ်ဒီကမ္ဘာကိုပြိဿနာရှိတယ်ကိုယ်မြင်သိကြရတော့သူမှဆိုရင်အဲ့ဒီလိုနဲ့ပြိဿနာရှိတယ်ရှင်မြတ်မြတ်ကဘယ်လိုနေမလဲနော် ၄နေရာလောက်လာရှိတဲ့ပုဂ္ဂိုလ်၄နေရာလောက်လာတဲ့ပုဂ္ဂိုလ်ကြောင့်ပြုံးပြင်းကြီးလုပ်ပြီးတော့ပတ်သက်လာရှိတဲ့ပုဂ္ဂိုလ်ကြောင့်မဲမဲကြီးဆိုတော့မတော်မတရားတွေတော့ဖြစ်တော့မှာအဲ့တော့မရှိလို့လာပြီးတော့ကြီးတာပဲပြောရတာအရှင်ဘုရားကရှင်းပြဒိဋ္ဌိအခြေအနေသူရတော့ဘုံတွေရှိပါတယ်ဒါမှမဟုတ်အဆောင်လူရာတွေရှိတယ်ယေမိလူရာတွေရှိတယ်ဆောင်းလူရာတွေရှိတယ်ရှင်ဘုရားနောက်ကမှရှိတယ်ဒါတွေအဲ့ဒါသုံးရတော့ဘုံတွေရှိလို့မရဘူးကဲလိုလို့ရှိရင်တော့လေသူတို့ကတခါတည်းတော့လေဖြည့်ရုပ်တဲ့ဘုရားနဲ့ဆိုတော့ရှင်များတို့က9000တိတ်ကသူတို့လူလိုက်အောင် ဆိုတာကတော့ရှင်များရဲ့ပြိဿနာရှိလားအဲသင်ပြောပြောလိုက်တာပဲရှင်များမျက်နှာမဲ့ကြပြီးတော့ပြိဿနာရှိလို့မောက်မြန်တော့ထုတ်ပါဘာလို့ပြိဿနာရှိပြီးတော့မောက်မြန်ထုတ်ပြီးတော့သိကြတော့လာတဲ့ပုဂ္ဂိုလ်ကြောင့်ပြုံးပြီးကြတော့မကောင်းတဲ့ပုဂ္ဂိုလ်တွေဒါတော့နတ်မသိဘုရားမသိနတ်မသိတော့ပုဂ္ဂိုလ်တော့သိတာကိုတော့ကိုယ်စိတ်ကကြွားနေတာပြိဿနာရှိပြီးတော့မောက်လို့မှန်တော့လူနဲ့လို့မောက်လို့မှန်လို့ဆင်းရဲဒုက္ခရဲ့လို့မောက်မောက်လို့မှန်တော့ပြီးတော့ သူနဲ့လည်းပုဂ္ဂိုလ်ကပြုံးမင်းကြီးဘောလေဘုန်းကြီးကဏ္ဍနာခေါ်နေဒီလိုတော့အပြည့်ကျူဆိုရှင်များတော့ဒီလိုပဲနော်ရှင်များတော့မနေ့ပြောမှဆိုတော့ဆဲတဲ့ပုဂ္ဂိုလ်ကပူပြောလိုက်ပါပဲဘာကြောင့်ဆဲတဲ့ပုဂ္ဂိုလ်ကအားငယ်နေတာကိုနော်ရှင်များတို့ဒီမှာဒီကနေ့မှာတိတ်ညာနဲ့လာကြည့်လူလည်းပုဂ္ဂိုလ်ကသူကသူကလူနဲ့လည်းဘာလဲသူကလူဆင်ပြေနေတော့သူတို့ပြောတယ်မလို့ပူပြီးလည်းပြီးလိုက်တာပါပဲဆဲတဲ့ပုဂ္ဂိုလ်ကျတော့ဒါလည်းအားရှိပါဘူးဆိုပြီးတော့နောက်ဒါလည်းသူတို့အသင်ပြောင်းပြောရတာဒါလည်းတရားတိုင်းတော့ပြည့်ပြီးပြောရတာနော် တရားဓမ္မလာတရားဓမ္မလာမှုတရားကျင်းတယ်လို့ရှိတယ်ရောက်လာတယ်ပြောလိုက်ရတာတရားဓမ္မသွားလိုက်ရအောင်တရားဓမ္မဖြစ်ပြီးတော့ပြောလိုက်ရတာရှိပါတယ်။အဲ့တော့ဘာလဲပြောလို့မိမိရဲ့စိတ်ကိုစစ်ဆေးတဲ့အခါပေါ့နော်။နော်။ကြောင်းမျိုးမျိုးနဲ့ပြောတော့စစ်ဆေးရတာတဲ့ပုံမှန်မျိုးမျိုးနဲ့ပေါ့နော်။ပြောတဲ့ခါကြီးကတော့ပြော2005ခုနှစ်မှာဆုံးတယ်နော်။ပြောတဲ့ခါကြီး2005ခုနှစ်မှာဆုံးတယ်ဒီကနေ့ပါရီက2014ပြောဒီကျမ်းမှာဆုံးတယ်ဒီလိုရှိမှာပဲ။နော်။ စစ်သေးရတာစစ်သေးတော့မရှိဒီလိုတော့မတွေ့တော့ပါဘူးဝမ်းနဲ့ပူဆွေးတာငိုကြွေးတာပေါ့နော်ဟောငါလည်းဒီနေ့ချင်းဒီလိုပဲသေးရမှာပဲဒီနောက်သွားမှာပဲနော်ဒီနောက်သွားမှာပဲဒီလိုပဲနော်မှတ်ပြီးတဲ့ကားလေးအေးပြီးသွားတော့ပဲနော်အဲ့တော့ကိလေသာမျိုးတွေစစ်သေးတဲ့ကားတိုင်းလည်းပဲနော်မိမိတကယ်စစ်သေးရဖို့လိုတယ်တဲ့နော်ငါသူ့ကိုစိတ်ကြီးဆိုးနေသေးလားခေါ်နေမပြောနိုင်ဘူးလားဘုံနေသေးလားနော် သူ့ပမာဒကာရငါမှာအာကာရတွေရှိနေသေးသလားနော်စသည်အပြင်တဲ့နော်ကုံလုံးစစ်သေးရတာပဲသိကူပမှုအစလောဘဒေါသမောဟတွေအစကုံလုံးစစ်သေးပြီးတော့နော်ကိုဘလောက်လို့လဲဒါမှလည်းတရားရုပ်တော့ကမင်္ဂန်သာကောမှတ်လို့ရတာဟုတ်လူတဲ့လူတော့ကိုကြိုးစားတယ်လေနော်ကြိုးစားတာဒါမှလည်းဒီနေ့ပြောသလိုပေါ့နော်ဒီနေ့တနေ့တော့ဘလောက်ပုံသွားတယ်လူတွေကလည်းမသိရဘူးတဲ့နော်ဒါမှမဟုတ်အတူတူလည်းကတလားပြီးတော့တလားတနေ့ပြီးတော့တနေ့တော့ဩရေတော့ငါကြိုးချင်မျိုးတွေမှာ ဒေါသတွေဖြစ်သေးတာစိတ်တွေဆိုးသေးတာဝမ်းနေသေးတာနော်အဲ့တော့ခုချိန်မှာငါလည်းမဖြစ်တော့ဘူးနဲသွားပြီပါသွားပြီပြောက်သွားပြီဒါဒုက္ခတဲ့လက္ခဏာတွေပဲမပြောက်သေးဘူးလားမပါသေးဘူးလားဆိုပြောက်အောင်အားလုံးပဲလာရင်ထပ်ထူလိုက်မနစ်တွေထပ်ထူလိုက်မှာပေါ့ဒီလိုအားတော့ပေါ့အဲ့လိုဆိုလို့ကျင်တော့နောက်ဆုံးတော့မြတ်စွာဘုရားဒီနေ့တရားဟောလို့ပေါ့နော်အဲ့တော့ကြင်ကျိုးတွေကဒီနေ့တစ်ချိန်မှာတော့နော်မိုးကြောင့်ရေကြောင့်လေကြောင့်နဲ့ပုတ်ဆွေး လွယ်ကူစွာပဲပုံဆွေးပြီးတော့ဆွေးပြေသွားတယ်လို့တဲ့ကိလေသာတွေကလည်းပဲပုံဆွေးသွားမှာတဲ့ဆွေးပြေသွားမှာဒါပေမဲ့တဏှိနဲ့တော့အများကြီးလို့ဟာနော်ဘာလို့လူတွေကတော်တော်များများကိလေသာနောက်လိုက်တာဟုတ်နော်ဟိုမှာဒီပြီးသွားကြည့်မယ်ရုပ်ရှင်သွားကြည့်မယ်စကားတိုင်းပြောဟောတနည်းလုံးမပင်မနော်မပင်မဘူးတရားနဲ့လည်းကျွန်တော်ပင်မတာတဲ့နော်အဲဒါမှဒီတရားတွေကလူတော်တို့ကဒီကောင်မတော်တော်တော်တိုက်တွန်းလို့မရဘူးပါရမီပါပါ ဒီကောင်ဓမ္မပဲတော်ပါမိပါပဲဖြစ်ဖြစ်ဒီမညာဒီပဲဖြစ်ဖြစ်ပါရမီမပါပဲနဲ့တိုက်တွန်းဖို့မလွယ်ဘူးတဲ့ဘာကြောင့်လဲသူတို့တွေကစီးပွားရေးကပါရမီပါတာတရားကပါရမီမပါဘူးနော်သူကဒါလိုလုပ်ရအောင်လုပ်နေတယ်နာမ်ကိုလာရအောင်လုပ်နေတယ်ပဲလာရအောင်လုပ်နေတယ်သဘာဝလာရအောင်လုပ်နေတယ်ဘာလဲအရင်ကြီးတွေကတော့ဘာလို့ကြဘလောက်ရအောင်လုပ်နေတယ်လို့သူကစီးပွားရေးကပါရမီပါတာတဲ့ဒါကလည်းအဲဒါကတော့တွေးနေတာတရားကပါရမီမပါဘူးတဲ့နော်အဲ့တော့တရားကပါရမီပါမှာရုပ်လို့ဒီလိုဒီမှာတော့ ပါရမီပါတဲ့ပုဂ္ဂိုလ်တဲ့ဒီမှာတော့ကျွန်တော်သိရတယ်မင်းဒီလိုဆိုနှစ်နှစ်တို့သုံးနှစ်တို့လေးနှစ်တို့ပတ်နေရတာပဲနော်အဲ့ဒါအဲ့တော့သုံးနှစ်လေးနှစ်ဆိုတော့သူပါရမီပါမှတော့ပြတ်တော့ပြတ်တော်လိနော်ကျိုးရှိတော့ရှိပေါ်ဒီလိုဉာဏ်ရှိဒီလိုနည်းနည်းရှိဒါတော့သူရဲ့ပါရမီနဲ့ဝိရိယတတ်တာတရားနဲ့ဉာဏ်တို့လည်းပုံမှန်မူရတာပဲမှတ်နေရတော့ကုန်ရမှာပဲနော်ကြောင့်မလို့ဒီနေ့ဝါဒိတ္တဒုတဲ့မြတ်စွာဘုရားကနော် တရားမရှိမှဘူးဆိုရင်တော့မိမိစိတ်ကနေပြီးတော့ကိလေသာတရားတွေလုတ်ကင်းမှာလုတ်ကင်းကြပါလေလို့ဆူတောင်းနေတော်လည်းပဲလုတ်ကင်းမှာမဟုတ်ဘူးတဲ့အခုမှပြန်ကျမကြီးကခုတွေခုပြီးတော့မိုးတဲ့ကမှာကိလေသာမိမိနော်မိမိရဲ့ဒီတက်ကလေးတွေပေါက်တော့ပါလေတောင်းနေတော်လည်းပဲနော်ဒါကြိုင်တက်ကလေးတွေမထွက်နိုင်နိုင်လို့တဲ့နော်တရားထုတ်တဲ့ပုဂ္ဂိုလ်များတော့မင်္ဂလာထုတ်တဲ့ပုဂ္ဂိုလ်များတော့မတောင်းတော်လည်းပဲကိလေသာတွေမှာလုတ်ကင်းမယ် ကျမကြီးကမိမိကြက်ဥပြီးတော့အံကန်သွားဝတ်နေမယ်ဆိုရင်မတောင်းသူ့မတောင်းတော့လည်းပဲချက်ကလေးကအချိန်တန်လို့ရှိရင်တော့သူ့အတူပဲပေါက်ထွက်လာမှာပဲတဲ့နော်ဘယ်ကိုရောဒီနေ့ဒီနေ့ဘလောက်ရတာလို့မသိလာဘူးချိန်တန်တဲ့ခါကျတော့ပုံသွားပြီးသိရတာပဲတဲ့ကိလေသာတွေဒီနေ့ဒီနေ့ဘလောက်ရလို့မသိနိုင်ဘူးနော်ပုံသွားပြီးတော့သိနိုင်တာတဲ့ဒါကြောင့်အဲ့လိုသိနိုင်တော့ပုံသွားပြီးပုံသွားပြီးအကျိုးလေးတွေရလေဘူအားထုတ်နိုင်လေကျောင်းတော်ဘုန်းတော်ယောဂီတွေတဲ့ဒါပါရမီပါလို့လာပြီးတော့အားထုတ်ကြ ။ကာရမတွေကလည်းသူကြတဲ့နဲ့ထောက်ပံ့တဲ့ဘုံနဲ့ဝမ်းသာတွေကောင်းတော့တဲ့နော်။အဲ့လိုရတဲ့အချိန်လေးမှာဘုရားရတဲ့ခွင့်ရေးလေးတွေရအောင်ယူပြီးတော့နောက်ကိလေသာတွေသုံးအောင်ခန်းအောင်ပါအောင်အားထုတ်နိုင်ကြပါစေလို့တိုက်တွန်းနေဒီမှာပဲတရားမျိုးဖြစ်ပါတယ်။အာ